ကဲနေဦးဇင်းတို့ဝိပဿနာလုံပင်းတရားနဲ့ဟောကြားလာတာဒီကကြီးအချိန်ဘယ်လောက်ရောက်သွားအချိန်ပေါင်း60ရောက်ပါပြီခင်ဗျာအချိန်ပေါင်း60အဲ60ချိန်မြောက်ဝိပဿနာလုံပင်းတရားဟောတဲ့လို့သာသနာတော်နှစ်2565ခုဟောတာတက္ကရာ1383ခု င်ကျွလာစဉ်အရက်ဒီနေ့2020ခုအောက်တိုဘာ9ရက်နေ့ဒီဘရေးဒီမရေးရှိတော့6ရက်နေ့နော်တင်ပါဘယ်နေ့ဟောကြားမယ်ချိန်60မြောက်ဥပဒနာလုပ်ပြီးတရားထိုချိန်60မြောက်ဥပဒနာလုပ်ပြီးတရားကိုဟောကြားမနာကြားကြပြီး ဒေသနာတော်ပိုင်းရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ဥစ္စာမှာရှိခိုးလိုက်ကြရအောင်တို့ဒကာကြီးတွေဒကာမကြီးတွေကလည်းဘုရားရဲ့ဂုဏ်ရည်ကိုဘုရားရှင်ရဲ့ဂုဏ်တော်တွေကိုစားအားရှိသလောက်စိတ်ဝင်ထုံပြီးတော့ဘုရားနုဒ္ဒတိဘာဝနာပွားများရင်းနဲ့နိုင်ရကြရမယ်ဒီနေရာမှာဦးဇင်းဒီဗုဒ္ဓနုဒ္ဒတိဘာဝနာနဲ့ပတ်သက်လို့ဒီလိုပေါ့ရရှိကိုယ်တဲ့ဂါထာလေးတွေဆိုတာကိုကြည့်ကြည့် ဒါဆရာတော်ဒီစီကုန်းပါတယ်ခုသဖြင့်ဒီမာနမကာတာဖြတ်ချဖို့တဲ့မှာပါတဲ့ကာတာတစ်ပုဒ်နဲ့ခုသဖြင့်ဖြတ်ချဖို့တာဖြစ်တယ်ဒုက္ခရာရဲ့အဓိပ္ပာယ်ကိုမြန်မာလိုဖြစ်ဆိုတဲ့အခါဒါလေးကိုအာယုံယူကြည့်ရင်အဲ့ဒီမှာဖြတ်ခြင်းဂုံလေးပေါ့ကောင်းပြီညွန့်ပြီဆိုတော့ဂုံလေးကပြောလို့မကုန်အဲ့ထဲကနေပြီးတော့ဒါဒီနေရာနဲ့ဒီဂါရာလေးနဲ့ရွေးချယ်ပြီးရွတ်ဆိုရတာအဲ့ဂါရာလေးကိုစိတ်နေဒီဂုံတော်တွေကိုအာယုံပြု ရားရှိတကယ်ကျင့်တ်စေရအာရစေရကျင့်နုစေရကောင်းတဲ့ဘုံတော်တွေကိုဘုန်းကြီးတို့တကားတဲ့နာကြခွင့်ရပြီးအဲ့ဒီအပေါ်မှာဒုဘုံတော်တွေကိုစိတ်ထဲမှာတကားတဲ့နဲ့နဲ့ဆိုင်ဆိုင်နဲ့အာရုံကျุနိုင်တကယ်ကျင့်နုပွဲနော်ဘုရားနုတ္တိဘာဝနာတစ်ခုဖြစ်တယ်ဒါကြောင့်မလို့ဘုရားနုတ္တရာဘုရားနုတ္တိဘာဝနာဖြစ်နေရရှင်ကိုရှိဖို့ကြောကြရအောင်အလုံးကဒီလိုဒီနဲ့နာယူကြောင်းဆို ဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပရိပါစုတိယဝိယတံတာကာရံအထာဝီကာမနရဒေဝဟိသဝတံဟောနာမိကာရုဏိကမဂ္ဂမနတညာနံနရာနရာသမောတရဏံလောကု လောကိနလီသောအစီပွားကိုလိုလာတောင်းတကြကုန်သော စေထာမြတ်သူနလူမြမတတဝါတို့ဤစုဝေရလည်းဖြစ်တော်မူထသောဒီတတံလောကုလောကီ နလီသောမယိမယိမြဲကိုင်လာသည်သမာဓိနှင့်ရှင်သောစိတ်တလည်းရှိတော်မူထသောပညာပရိပါစုတိယ သစ္စာလေးရတရားမြတ်ကို ထွင်ပေါသိမြင်တတ်အရဟတမတိဟုသောပညာတန်ဆောင်သမိအောင်လည်းရှိတော်မူထသောဝိဟတန္တာကာရံသစ္စာလေးရတရားမြတ်ကိုကွက်ကပိတ်ပုံညံမြင်တုံးအောင်ယုဒံပညာဝိဇ္ဇာတိဟုသော မိုက်တရားကို ရာတမေညံတလျက်ဖြင့်ပဲ့ပြတော်မူပြီးထသော အထာဝီကာမလူနာမြမတတ္တဝါတို့ဤအစည်းအပွားကိုအလွန်လိုလားတောင်းတတော်မူထသောနရဒေဝဟိတဝဟံလူနာမြမတတ္တဝါတို့အားလံပြနိညွန်သုံးမသွန်သင်တော်မူလျက် လောကုလောကီနလီဆုံးကုန်အလုံးစုံသောဂုံတိန်တကောစိတိန်ချန္တာကျုံငါရွယ်ဆောင်တော်မူတတ်သောကာရဏိကလူနာမြမတတ္တဝအမြတနာจิตခင်မာကရုဏာတော်ရှင်လည်းဖြစ်တော်မူတတ်သော အကံဇာတိယဇာပါရမီပုံညာနေမနိုင်ရှင်အနိုင်ရှင်သာသောသီလသမာဓိပညာဂုဏ်တကကြောင့်မြတ်တိအဖြစ်သို့ရောက်တော်မူထသောအနန္တညာနန္တပိညောတညာနာဇာတာဆုံးပညာမရှိသောညာတော်လည်းရှိတော်မူထသော ဓမ္ဗုဒ္ဓံဒိုဒုဂုံဤဆုံးလင်းပေတရှင်တော်မြတ်ဖရာကိုအဟံတရားဟောတရားနာအမိမေခောဘုရားတပည့်တော်သည်ဝန္ဒာမိတတ္တယောကျောမန်ဆွဲချိုး၍ရှိခိုးကြတော်ပါဤမြတ်စွာဘုရား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 ကျင်60မြောက်ရောက်လာပြီဆိုတော့တို့တခါကြီးဒီမှာကြီးကြီးလေဩဂုဏ်ပတ်သက်တဲ့ဒုသဖြင့်တို့ကျင့်တင်တစ်ခုကိုတော့ရင်ထဲမှာရောက်နေတော့ပါအဲနံပါတ်1ဖြစ်တဲ့သီလဝိတ္တုတ်ဒီကနေစပြီးတော့ကိုချင်းသီလတွေကိုဖြူဖြူစင်စင်နဲ့ဖြည့်ဖြည့်ပြီးတဲ့အခါစေတဝိတ္တုတ်ဒီဘိုင်းမှာစေတအစဉ်မှာနိဝရအငြိကြီးအင်းစင်ဖို့ သမထကမ္မဋ္ဌာန်းလေးကိုပွားများအားထုတ်သမထကမ္မဋ္ဌာန်းလေးကိုပွားများအားထုတ်လို့ဥပ္ပဇာရသမာဓိအပ္ပနာသမာဓိဆိုတဲ့သမာဓိ2မျိုးတနည်းအားဖြင့်ကာမဝါစရသမာဓိနဲ့ဇန်သမာဓိတို့ခေါ်တဲ့သမာဓိ2မျိုး2မျိုးမျိုးရပြီဆိုတာစိတ်ဓာတ်အစင်မှာနိဗ္ဗာန်အညစ်အကြေးကင်းစင်သွားပြီ အဲ့လိုစေတဝိတ္တိနဲ့ပြည့်စုံတဲ့သူတော်ကောင်းတစ်ယောက်ကသစင်တဲ့ပြီးတော့ဒိဋ္ဌိဝိတ္တိကိုကူးရဟောဒိဋ္ဌိဝိတ္တိပိုင်းမှာဒီဝရဏညီကြီးကင်းစင်တဲ့စိတ်အစဉ်နဲ့ယုံနာဓမ္မသင်္ခါရတွေကို တကားတဲ့စူးစမ်းစီရင်ပြီးရှုပွားသုံးသပ်တဲ့အခါယုတ်တရားတွေကိုလည်းပရမတ္ထဉာဏ်ကြီးစိုက်တည်တိုင်အောင်နန္တရားတွေကိုလည်းပရမတ္ထဉာဏ်ကြီးစိုက်တည်တိုင်အောင် ကွယ်ကွယ်ပြားပြားနဲ့မိမိတို့ကတည်ပြီးဒါဆိုလို့ရှိရင်ယုံနံအပေါ်မှာဒါသိဉာဏ်ပေါ့တန်ရှင်းသွားပြီယုတ်တရားနံတရားတွေသိသိပြီးပြီဒါယုံနံပရမန်တရားတို့မှာဉာဏ်အမြင်စင်ကြယ်ပြီဒါလိုပြောလို့ရတယ်အဲ့လိုဒိဋ္ဌိဝိတ္တုနဲ့ပြည့်စုံပြီဆိုတဲ့သူတော်ကောင်းတယောက်တဆင့်တည်းပြီးတော့ကင်္ခာဝိတ္တနာဝိတ္တုကိုကူးရဖြစ် အဲ့တော့ကင်္ကာဥဒနာဝိတ္တုဒီပိုင်းကြရင်ကင်္ကာဝိတ္တရဏဆိုတာယုံမတန်မြရတယ်ကျော်လွှားလွန်မြောက်တဲ့ဉာဏ်ဉာဏ်နဲ့စင်ကြယ်ခြင်းပဲဘယ်ပုံမှာယုံမတန်မြရတွေကို ကျော်လွှားလွန်မြောက်တဲ့မေးတဲ့ကံနဲ့ကံရဲ့အကျိုးပေါ့အဲကံနဲ့ကံရဲ့အကျိုးပေါ်မှာယုံမတန်မြရတွေကိုကျော်လွှားလွန်မြောက်ပြီးဉာဏ်ဉာဏ်စင်ကြယ်ဆိုတာကကြောင်းကျိုးဆက်နွယ်မှုလို့ခေါ်တဲ့ပြိဿသမုပ္ပါ မိမိတမ္မာဒိဋ္ဌိဉာဏ်ပညာနဲ့ကိုယ်တိုင်မျက်မှောက်ဖွင့်ပေါက်သိမြင်ပြီးတဲ့သူတော်ကောင်းတစ်ယောက်တနည်းအားဖြင့်ပစ္စယပရိက္ခဉာဏ်ကိုရနေတဲ့သူတော်ကောင်းတစ်ယောက်ဒီဒါအကြောင်းနဲ့အကျိုးဆက်ဆံမှုကိုဒါနားလည်သဘောပေါက်ယေရမဟိတုပဘာဝဆိုသည့်အတန်ရှိရှိသမျှတရားတွေအကြောင်းတရားကိုအခြေခံပြီးအကြောင်းတရားတွေကညီညွတ်ပါမှဖြစ်ပေါ်လာတယ်အကျိုးတရားမြတ် ဖြစ်တယ်လို့ဒီလိုနားလို့ဒါကိုကင်္ကာဥဒနာဝိတုဒီအဲ့ဒီလေကြတယ်ခုနကံနဲ့ကံရဲ့ဘူးပေါ့ယုံမတန်ရှိတော့ဘူးအဲ့တော့ဒါပစ္စယပရိကဉာဏ်အဲ့ဒီနာမရူပပရိစေရဉာဏ်နဲ့ပစ္စယပရိကဉာဏ်ပေါ့တနည်းအားဖြင့်ဒိဋ္ဌိဝိတုဒီကင်္ကာဥဒနာဝိတရဏဝိတုဒီဉာဏပရိညာဓမ္မအကျုံးဝင်နော် ပြီးတဲ့အခါကျအဲ့လိုပေါ့တတိဝိတုဒ္ဓိယယုတ်တိနဲ့သိသိစီသင်္ကာဝဒနာဝိတုဒ္ဓိယအကြောင်းတရားတွေကိုသိသိနိုင်တဲ့သတော်ကောင်းတယောက်ကရစင်းတက်ပြီးတော့မက်ကမက်ကဉာဏတဒနာဝိတုဒ္ဓိကူးရဖြစ်တယ်မကမကဉာဏဒသနာဝိသုရိဆိုတော့မဟုတ်သည်မဟုတ်သည်နဲ့ဉာဏ်မြင်စင်ကြယ်ဉာဏ်မြင်စင်ကြယ်ဆိုတာဘာပြောတော့ဆိုတော့ထိုသိသိထားတဲ့ယုတ်တရားနံတရားအကြောင်းတရားလို့ခေါ်တဲ့သင်္ခါရတရားတွေသမတ္တဉာဏ်နဲ့ လက္ခဏာကြီးသုံးတန်တင်းပြီးတော့ယူပွားသုံးတတ်တဲ့ဘာပြောအဲဒီတဲ့ရောက်တော့ဝိပဿနာစပြီးတော့အထုပ်ပြီးခြေကတော့ဝိပဿနာဉာဏ်ရာရေးအတွက်အရှုခံအာယုံဖြစ်တဲ့ဒါယုတ်တရားနဲ့တရားတွေကိုသိသိရတဲ့အကြောင်းတရားကိုသိသိရဟောဒီပိုင်းရဲ့ရောက်တော့သိသိပြီးသားဖြစ်နေတဲ့အတွက်အရှုခံအာယုံကိုမိမိကတည်နေပြီးသူအရှုခံအာယုံပေါ်မှာပဲလက္ခဏာကြီးသုံးတင်ပြီးတော့ရှုပွားသုံးတတ်ရတယ် အဲလိုသမသနာဉာဏ်ရလို့ရှိရင်ဥရိယပယဉာဏ်တစ်စိတက်ပြီးရှုအဲဒီလိုရှုလို့ဥရိယပယဉာဏ်ဒါအနုပိုင်းပေါ့လေဒါရောက်ပြီဆိုရင်ဒါမက္ကမက္ကမက္ကတဒနာဝိသုဒ္ဓိပြည့်စုံတယ်လို့ပြောလို့ရ။ဒါရလေတစ်စိတက်ပြီးခုနဥပ္ပကိလေသာတွေကိုကျော်လွန်လွန်မြောက်တဲ့သူတော်ကောင်းတယောက်ဥရိယပယဉာဏ်အရင်ပိုင်းကနေပြီးတော့ဟုတ်ပင်ကဉာဏ်ပယဉာဏ်အာရိနဝဉာဏ်ဒေဝိတာဉာဏ်မௌဇိတုကမြတာပဋိသင်္ခာဉာဏ်သင်္ခါရုပ္ပကဉာဏ် အနုလောမဉာဏ်ဆိုတဲ့ဒီအထက်ပိုင်းဝိပဿနာဉာဏ်တွေကတော့ပရိပဒဉာဏ်တတနာဝိတုဒ္ဓိအကျုံးမြင်။ဟောပရိပဒဉာဏ်တတနာဝိတုဒ္ဓိဆိုတော့ကျင့်စဉ်ကဉာဏ်မြင်စင်ကြဲသွားပြီ။ကျင့်စဉ်အပေါ်ဆိုလိုရင်ကျင့်စဉ်အပေါ်မှာဉာဏ်မြင်စင်ကျင့်စဉ်အပေါ်မှာတခါလေမိမိကဉာဏ်မြင်မစင်ကြဲခဲ့ရင်ကဥပ္ပကိတိတအေးဘိုင်းမှာဒီလေဒါလမ်းကလွဲသွားတတ်တယ်။ဒါကြောင့်မို့လို့အထက်ပိုင်းဝိပဿနာဉာဏ်တွေကိုရပြီဆိုတဲ့အခါ စင်ကြယ်ပေါ်မှာစင်ကြယ်သွားပြီအဲစင်ကြယ်တဲ့အခါတို့ရင်းကျက်တဲ့ဝိပဿနာဉာဏ်ကြီးကအစုံမှာမဉဏ်ပူဉဏ်ပုံပဲဒီလိုကဏ္ဍဉာဏ်ကြီးရမယ်ဟောဒါကတော့ဉာဏတဒနာဝိတုဒ္ဓိတဲ့အဲဒါမဉဏ်ပူဉဏ်ရတော့တို့မဉဏ်ပူဉဏ်မှာသိပါဆိုတဲ့ဉာဏ်ကြီးကိုတန်းပြီးအာယုံပြုအဲလိုအာယုံပြုတဲ့အတွက်ကြောင့်နိဗ္ဗာန်ဆိုတဲ့ဒါအငိမ့်တဲ့အပေါ်မှာအသင်္ကတတအပေါ်မှာဉာဏ်မြင်စင်ကြယ်သွားပြီ ဒါဒါကမဉ္ဇဉ်ကိုဉဏ်ရမှာအဲ့လိုနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ရေးတနည်းအားဖြင့်ဉာဏတတနာဝိတ္တုတိနဲ့ပြည့်စုံရေးအတွက်ဦးဇင်းတို့ဒီဝိတ္တုတိ9ပါးကိုအစဉ်တိုင်းကျင့်ကြရမယ်ဦးဇင်းတို့နားလည်ကြရမှာပေါ့အဲ့ဒါကနေပြီးယနေ့ဦးဇင်းတို့ဟောစေကတော့ဒီလာဝိတ္တုတိပိုင်းနဲ့ပြီးခဲ့ပြီစေတဝိတ္တုတိပိုင်းမှာလည်းသမထကမ္မထန်လေးဒါပြောခဲ့ဟောခဲ့ပြီးပြီဒေရီဝိတ္တုတိပိုင်းမှာလည်းယုတ်တိတန်တိသိသိပုံ ပြီးတဲ့အခါကျအခုဦးဇင်းတို့ပြစ်ခင်္ကာဥဒနာဝိတ္တုဒီဘိုင်းမှာဒါပြစ်စရာပြိကဉာဏ်ယာယီအတွက်ဦးဇင်းတို့ပြောခဲ့နေ့ဆိုရင်တော့ဦးဇင်းတို့ဒါနီးငါးနီးတဲ့ကပြစ်စရာပြိကဉာဏ်ပေါ့ပြိကသမုပ္ပါရှုွယ်နီးငါးနီးတဲ့ကဦးဇင်းတို့ဒါ၃ခုမြောက်နဲ့၄ခုမြောက်ဘိုင်းပေါ့နော်ဒီဘိုင်းကိုရောက်လာ အဲ့တော့ပထမဦးဆုံးဦးဇင်းတို့ပြင်စမနီးကနေစပြီးတော့အတေအကြောင်းတရား၅ပါးကြောင့်ပြစ္ဆုတ်ပံအကြောင်းတရား၅ပါးဖြစ်ဖို့ပြစ္ဆုတ်ပံအကြောင်းတရား၅ပါးကြောင့်အနာဂတ်အကျိုးတရား၅ပါးဖြစ်ဖို့ဒီပိုင်းကိုဦးဇင်းတို့စဥတည်ပြီးဟောခဲ့အဲ့ပိုင်းမှာတကယ်ထဲထဲဝင်ဝင်နေဒါရှုပါသုံးသပ်နိုင်တဲ့သူတော်ကောင်းပဲဖြစ်ဖြစ်တော့မဟုတ်လို့အခုလိုနိုင်ယူခြင်းနဲ့ပဲဒါဉာဏ်သက်ဝင်ပြီးတော့ဆင်ញင်သုံးသပ်တဲ့သူတော်ကောင်းပဲဖြစ်ဖြစ် ဒါကြောင်းကျိုးဆက်နွယ်မှုကိုထပ်ကျင်လျောက်နားလည်သွားပြီသူတော်ကောင်းတယောက်ပြိဿသူကပထမနည်းလို့ခေါ်တဲ့ဟိုးအဝိဇ္ဇာမှတိတာသရမရဏတိုင်အောင်ပေါ့အဒီနည်းကိုလည်းဦးဇင်းတို့ဒါဟုတ်ကဲ့ဒါကတော့ပြီးခဲ့တဲ့ဘက်ကပြောသလိုငွေကူတဲ့ယောက်ျားတယောက်ငွေကအရင်ကိုတွေ့ရင်တခါလေးဆွဲပြီးအဖျားရအောင်တိမ့်ပြီးတော့တို့ရအတုံးချသလိုပေါ့အပြီးတဲ့အခါကျတော့ဒုတိယနည်း ဒုတိယမြောက်နေ့ကတော့တခါလေခါလေကနွယ်ကိုခိုင်းပြီးတော့ဟိုးအဖျားတိုင်ယူပြီးတော့အသုံးချတဲ့ညီမျိုးအပြည့်ကဒီနေ့ဟောမှာကတော့တတရတတရနေ့ကျတော့သူကပတိလောမနီးလို့ခေါ်တာပတိလောမနီးဆိုတော့ဒါလည်းဓမ္မလိုတက်တဲ့ပြောလို့ရှိရင်ဟိုအစဉ်အတိုင်းမဟုတ်ဘူးပေါ့နော်ပြန်ပြီးတော့သွားပြန်ပြီးတော့သွားတယ်ဆိုတော့ဗာပြောတာတော့ဆိုတော့တကားတဲ့ ဒါတော့တဲ့ကိုနွယ်ခွေသွားတဲ့ယောက်ျားတယောက်မေတွေ့ပြီနွယ်ရဲ့အဖျားတွေ့အဖျားတွေ့အဲ့ဒီဖျားကနေတခါလဲဆွဲဆွဲဆွဲဆွဲပြီးတခါလဲလိုက်သွားတာဟုတ်အရင်ရောက်ဒီတိုင်ခါလဲရပြီဆိုတော့မှသူနွယ်ကိုအသုံးချတို့တူပဲဒီတတ္တရာနီးကတော့ဇာတိဇရာမရဏ ဒီကနေစပြီးတော့တခါလေးအလားနောက်ကျောင်းကို ပြန်ပြီးတော့အရင်ကိုငင်းသွားလိုက်တယ်နောက်ဆုံးဘယ်ရောက်သွားတော့ဆိုတော့သင်္ခါရရောက်သင်္ခါရရဲ့အကြောင်းရှာတော့အဝိဇ္ဇာဆိုပြီးဒီမှာအဆုံးသတ်တယ်အဲဒါကိုတော့ဒါပတိလောမနီဒါလို့ခေါ်ပတိလောမနီအာဟုဇင်းတို့တဏသင်္ခရတုံအဖျားရှင်ကရန်တော်တွေကို မေးဖြေပြီးတော့မေးနဲ့အဖြေနဲ့ဒီပိုင်းလေး နားလည်လွယ်အောင်ဒါကိုဗမာလိုပြန်ပြီးတော့ခက်ကျင်းချင်းပြောကြမယ်ဆိုရင်ဇာတိကြောင့်တရားမရဏဖြစ်တယ်ဇာတိမှတပါအခြားအကြောင်းမရှိဘူးလို့ပြီးတဲ့အခါကျဒုဇာတိကိုဖြစ်ပေါ်စေတာဘဝပစ္စယဇာတိဘဝကြောင့်ဇာတိဖြစ်ဘာနာကအဲ့ဘဝကိုဖြစ်စေတာဥပါဒနာပစ္စယဘောဘဝကိုဖြစ်စေတာအခြားအကြောင်းမရှိဘူးဥပါဒနာ ခုနကဥပါဒနာကိုပြစ်စီတာဥပါဒံဆိုတဲ့ဇွလမှုကိုပြစ်စီတာအကြောင်းတရားကိုအရင်စစ်လိုက်တော့ဗါတယ်တော့ဟောတဏှာပြစ်စီဟာဥပါဒနာဟောတဏှာကြောင့်လိုချင်မှုတွေ့တာမှုကြောင့်ဥပါဒဆွဲလန်းတာလိုချင်မှုမရှိတဲ့အရာဝတ္ထုတစ်ခုမှဒကာကြီးဒကာမကြီးတွေဆွဲလန်းမှုဖြစ်ပါနော်မဖြစ်နိုင်ပါဘူးဖေဟာဒါပေမဲ့ဒကာလေးတော့ခက်တယ် စကလုံးကဗမာစကားဆိုတော့နော်ခက်တယ်ဆိုတာလေးပြောပြဒါဦးဇင်းတို့တန်ရောစဉ်ဘက်ကလှည့်ပြောဒါကတော့ဦးဇင်းတို့ဥပါဒဏ်ဆိုတဲ့ဆွဲလန်းမှုနဲ့တန်ရောစဉ်ဆိုတာကစကလုံးကြီးဆင်းနေပေါ့ဆင်းတဲ့အခါကျတော့ဟိုဒီကလေးမှာဦးဇင်းတို့အလိုမကျတဲ့အရာဝတ္ထုတစ်ခုတနည်းအားဖြင့်ကိုမကျေနပ်တဲ့မကြိုက်သောပေါ့အာယုံတစ်ခုအဲ့ပေါ်မှာစိတ်ကထက်ကထက်ကဖြစ်ပြန်တယ်သူကတန်ရောစဉ်အနေနဲ့သွားဖြစ်တယ်အတိတ်ကတန်ရောစဉ် ဆိုတော့သူလည်းပဲနည်းနည်းတော့သူကဟိုဒီအကြောင်းတရားကစိတ်မှာထုံသွားတဲ့ရှိကထပေါ့ဒါကြောင့်မလို့ဒီဟန်မှာပြောချင်ကတော့သူကလိုချင်နေတာယာတွေဆိုတော့ဒီစိတ်ကြောင့်ဥပါဒံဆွဲလမ်းဖြစ်တယ်အဲ့တော့ဒကာကြီးတွေဒကာမကြီးတွေဘယ်အာယုံမှာပဲဖြစ်ဖြစ်ပစ္စုပန်ပေါ့လေအာယုံတစ်ခုပေါ့မှာတိတ်ပြီးတော့ဒါယာမှုနှစ်သက်မှုကတိတ်ပြီးနန္ဒီဆိုတဲ့နန္ဒီဓာက သိပြီးတော့အားကောင်းသွားပြီဆိုရင်တော့ဒါဘာဖြစ်တတ်တော့ဆိုတော့ဆွဲလန်းတဲ့အဆင့်ရောက်သွားဘာကိုရောက်သွားတယ်ဆွဲလန်းတဲ့အဆင့်ကိုရောက်သွားပါတယ်ခင်ဗျာဒီတော့သွားပြီးတော့အစမလုံးမိစီနဲ့ဘာမလုံးမိစီနဲ့အစမလုံးမိပါမိပါစေနဲ့ခင်ဗျာအဲအစမလုံးမိစီနဲ့အဲ့တော့ဦးဇင်းတို့ဘာပြောတော့ဆိုတဲ့အခါကျတော့ဟိုးဒကာကြီးတွေဒကာမကြီးတွေကြားဘူးလေရှင်သာရိပုတ္တရာနဲ့ရှင်မမောက္ကလန်ကောင်းတဲ့အသိဉာဏ်ကြီးရှားကြီးရှိတယ် ဘက်အဲဒိဋ္ဌိဆရာကြီးကဘာလုံးမိသွားပြီသူကအစလုံးမိသွားတယ်ဘာလုံးမိသွားလဲအစလုံးမိတော့ပါဗျာငါအစလည်းမိတော့ဆရာကြီးဆိုတဲ့အစလုံးမိဘာအစလုံးမိဆရာကြီးဆိုတဲ့အစလုံးမိလို့ပါဗျာသူလည်းကသူကတလောကလုံးကသူ့ရဲ့တပည့်ပေါ့သူကဆရာအဖြစ်လူကြီးအဖြစ်အစိုးရတူအဖြစ်ဒီလိုမျိုးတော့အစလုံးမိ အဲ့ဒါမကောင်းပေမဲ့လေအဲ့ဒီပုံမှာဘာဖြစ်လဲကောင်းခြင်းမကောင်းခြင်းဆိုတာတဲ့အဲ့ဒီပုံမှာตายာနေတယ်နှစ်သက်အဲ့ဒါနှစ်သက်တဲ့ပုံမှာခုနဆွလမ်းမှုပါလာတာအဲ့ကကြတော့ဆွလမ်းမှုတွေပါလာတော့လော်လော်နဲ့လွတ်နိုင်သေးတာဆိုတော့လော်လော်လေးနဲ့မလွတ်နိုင်တော့ပါဘူးခင်ဗျာလွတ်နိုင်တော့မစွန့်နိုင်တော့ဘူးအဲ့လိုဖြစ်တယ်အဲ့ဒါအဲ့တော့ဒါကြောင့်မလို့အဲ့ဒါတဏှာပစ္စယဥပါဒာ ကဲကောင်းပြီဒါတဏှာပြည့်စရာဥပ္ပါကဲဒီတဏှာဆိုတဲ့ဒါယာမှုကိုနှစ်သက်မှုကိုလူရင်မှုဆိုတဲ့နန္ဒီရာဂကို ဖြစ်စေတဲ့အကြောင်းတရားပါပါလေသူ့မှာလည်းအကြောင်းရှိအကြောင်းမရှိပဲနဲ့တက်တက်ဖြစ်ပေါ်လာမဟုတ်ဘူးဆိုတဲ့အခါကျတော့ဝေဒနာပြည့်စရာတဏှာဝေဒနာဆိုတဲ့ခံစားမှုကြောင့်ဒါလူရင်နဲ့နှစ်သက်တယ်ဆိုတဲ့ဒီတဏှာဖြစ်လာတာပေါ့ ။ဒါကြောင့်မလို့ဒီအပိုင်းလေးကိုကြည့်တဲ့လူစီရင်တော့တပြေးပြေးနဲ့အကြောင်းကိုစစ်ပြီးအရင်ကိုငင်သွားလိုက်တာ။အဲ့ဒါဘယ်ရောက်သွားတော့ဆိုတော့တဏှာကအကြောင်းဒီตาယာမှုကလူကျင်မှုနှစ်သက်မှုကအကြောင်းကဝေဒနာခံစားမှု။ဟောဒီဝေဒနာမှာကအကြောင်းမဲ့တက်တဲ့ဒီဝေဒနာပေါ်သလားမဟုတ်ဘူး။ဒါဝေဒနာကအကြောင်းရှာတော့ဟတ္တပစ္စယဝေဒနာပါတယ်တော့ ဖတ်တပစ္စယဝေဒနာပါဗျာဖတ်တပစ္စယဝေဒနာဖတ်တဆိုတဲ့တွေ့ဆုံမှုတွေ့ထိမှုပေါင်းစုံမှုအဲ့ဒါကိုရတဲ့အခါကျတော့ဒါခံစားမှုဆိုတဲ့ဝေဒနာပေါ်လာ။ကောင်းပြီအဲ့ဒီဝေဒနာကိုဖြစ်စေတဲ့ဒီဖတ်တာမှာပေါ့အကြောင်းမဲ့သလားအကြောင်းမဲ့တဲ့တဲ့ပေါ်တာသူ့မှာလည်းမဟုတ်ဘူးဗါတဲ့တော့သူ့မှာအကြောင်းရှိတယ်ဟဲ့လား တလာယရဏပစ္စယအဖန်သုံးအာယနာ6ပါးသည်သူ့ရဲ့အကြောင်းအာယနာ6ပါးရှိလို့ဆာယဖတ်တာ6ပါးဖြစ်တယ်ဟိုရှင်းမှာတော့လည်းပဲဖတ်တာ6ပါးရှိလို့တဏှာ6ပါးဖြစ်တယ်။တော့ဒီနေရာမှာအဲ့ဒါအာယနာ6ပါးအာယနာ6ပါးတကယ်ကြီးတကယ်ကြီးစဉ်းစားကြည့်ပေါ့။သက္ခာယရဏလို့ ပေါ်တဲ့စက္ခုအကြည်ဓာတ်ချွတ်တက်နေတဲ့ပုဂ္ဂိုလ်အတွက်စက္ခုတန်ဖတ်တာဆိုတာဖြစ်နိုင်ပါမလားမဖြစ်နိုင်ပါဘူးဖေဟာဖြစ်နိုင်ဘူးသူမှအာယုံနေနဲ့တော့ရှိခြင်းရှိဒါပေမဲ့ဒီအစ္စတိကယန္နာလို့ခေါ်တဲ့ဒီစက္ခာယန္နာမရှိရင်စက္ခုတန်ဖတ်တာဆိုတာမဖြစ်နိုင်ဒါဥစဉ်ခုဟိုတချို့တခါလေကြလို့ရှိရင်သူတပြည့်တော့ဗိဓမာလည်းအခြေခံနည်းနည်းအားနေတဲ့ နိုင်ငံသားတွေအနေနဲ့ဆိုဒီအပိုင်းမှာအခက်အခဲလေးတွေရှိတယ်ရှိတတ်တယ်ဆိုတော့ဒီစကုတံဖတ်တာကိုဖြစ်စေတဲ့အကြောင်းစကုတံဖတ်တာကိုဖြစ်စေတဲ့အကြောင်းတော့ဦးဇင်းတို့ရိုးရိုးလေးဗမာလိုနားလည်တာဒါသိရှင်းတာစက္ခာယရနာဆိုတဲ့ဒီအကြည့်တဲ့ရှိပါသို့တော့ဒီစကုတံဖတ်တာတနည်းအားဖြင့်စကုဝိညာဉ်နဲ့တကဝပေါ့စကုတံဖတ်တာကိုဖြစ်စေတာကဒီစကုအကြည့်တဲ့တစ်ခုပဲတော့မဟုတ် ခုနပြောတဲ့အာယုံနဲ့ရှိရတယ်အာလောကဆိုတဲ့အလင်းရောင်ရူပါယုံနဲ့ရှိရတယ်အာလောကဆိုတဲ့အလင်းရောင်ရှိတယ်မရဏိကာရဆိုတဲ့အလုံးစုံရှိရအလိုတော့ရှိရသို့တော့ကျန်တဲ့အာယုံတွေကြောင့်ကောဒီဇကုတမ္ပတ္တကမဖြစ်ဘူးလားနောက်ဦးဇင်းတို့ဇကုတမ္ပတ္တဆိုတဲ့နေဟိုးမှာခုနဇကုဝိညာဉ်ခိုင်ဇကုတမ္ပတ္တသူ့နောက်မှာခုနဇောအခိုင်ရှိနောက်ဟိုးကတရဏုရုတကမနောတော်တော်ဝတိဆိုဒီဝတိခိုင်တယ်ဒါတွေဒီတဲ့သူကဇကုတမ္ပတ္တခြေခံပြီးတော့ဖြစ်လာတယ် အဲ့တော့အဲ့မှကြလို့ရှိရင်ဒီကုသိုလ်သောအကုသိုလ်သောတွေဒီအာယုံတစ်ခုကြောင့်ထိုအာယုံကိုသိတဲ့စိတ်ကုသိုလ်သို့မဟုတ်အကုသိုလ်သောသောလာအာယုံကိုစိတ်ကလည်းသိတယ်ဆိုအဲ့မှာသကုတ္တမတ္တလိုသလားမေးတဲ့အခါလိုတယ်လိုတယ်ဆိုတာကဘာပြောတာတော့ဆိုတော့ဇက်ခုအကြည်မရှိတဲ့ပုဂ္ဂိုလ်တယောက်မှာမြင်သိသိမရှိအဲ့မြင်သိသိကိုမှီပြီးတော့ဖြစ်တဲ့နောက်ကကုသိုလ်အကုသိုလ်ဆိုတဲ့ဇောတွေဖြစ်ခွင့်တခါကြီးတခါကြီးရှိပါမလား မရှိနိုင်ပါဘူးဗျာမရှိနိုင်ဘူးဒါကြောင့်မလို့သူကစက္ကုတမ္ပတ္တာကဟိုအကြောင်းတရားနေရာရှိဘယ်လိုနားလည်ရတာအကထဘောဒါကပြောချင်တာကအဲ့တော့ဒီဖတ်တ6ပါးဖြစ်ပေါ်လာခြင်းဒီစက္ကုသောတာကနာဇိမကာယမနလို့ခေါ်တယ်ဒီအာယနာ6ပါးရှိဖို့နောက်တခါကဲဒီအာယနာ6ပါးကိုဆိုတဲ့အခါကျဒီအာယနာ6ပါးကဘာလဲ နာမရူပပစ္စယတာလာနာယုံရှိနေလို့နာနဲ့ယုံနဲ့ရှိနေလို့ဒီလိုပြောနောက်တစ်ခါတာလာရင်ဒီနာယုံလို့ခေါ်တဲ့ဒီနာနဲ့ယုံကိုဖြစ်ပေါ်စေရတဲ့အကြောင်းအရင်စစ်လိုက်ပြန်တော့ဘာလဲတော့ဆိုတော့ဝိညာဏပစ္စယနာမရူပံဟောဝိညာဉ်ဝိညာဉ်ဒီအကြောင်းတရားပဲ။ဟောဒီဝိညာဉ်လို့ခေါ်တဲ့ဒီသိတ္တန်ဒီဝိညာဉ်ကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားသူလည်းအကြောင်းမဲ့တဲ့ဖြစ်လာတာ သူ့ဖြစ်ပေါ်စေတတ်တာကသင်္ခါရပါတဲ့တော့သူရဲ့ဖြစ်ပေါ်စေခြင်းကသင်္ခါရပါဗျာသူ့ဖြစ်ပေါ်စေတတ်တဲ့အကြောင်းတရားဒီသင်္ခါရပဲဒီလိုနားလည်ဟောပြီးတဲ့အခါကျတော့ထိုသင်္ခါရကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားဆိုအရင်ဆရာတော်ဒကာကြီးတွေနောက်ဆုံးမှာတော့ဘာသွားလို့ဆိုတော့အဝိဇ္ဇာပစ္စယသင်္ခါရပါတယ်တော့ အဝိဇ္ဇာပစ္စယသင်္ခါရတို့တွေ့ရပါတယ်ဗျာဝိဇ္ဇာပစ္စယသင်္ခါရဆိုအကြောင်းကိုစစ်လိုက်တဲ့အခါကျတော့သင်္ခါရတရားအကြောင်းတရားအနေနဲ့ဒါတွေ့ရတယ်ဒါကတော့ပြိဿသမုပ္ပါတတ္တယနီးလို့ခေါ်တဲ့ဟိုးတခါလဲဓာတိသရမရဏမဒီအဝိဇ္ဇာတိုင်ပြန်ပြီးတော့အရင်ဘက်ကိုအဖျားကနေပြီးတော့အရင်ကိုသွားတဲ့နီးပေါ့ဒီနီးကိုပြော အဲ့ဒီပြီးတဲ့အခါကျတော့ဒါကတော့တခါကြီးတွေတခါမကြီးတွေဒီရှုွက်ကတော့ပရိသသမုပ္ပတ်ကိုအနုလောမနီးလို့ခေါ်တဲ့ပထမနီးကိုကောင်းကောင်းရထားတဲ့သူတော်ကောင်းတယောက်အတွက်တော့ဒီတတိယနီးပရိလောမလို့ခေါ်တဲ့ပရိသသမုပ္ပတ်ပရိလောမလို့ခေါ်တဲ့ဓာတိသရမရဏမတိအဝိဇ္ဇာတိုင်အောင်ရှုွက်တယ်ဘာမှတော့မထူဘူးရှင်းကကြတော့အကြောင်းကြောင့် အကျိုးအကြောင်းနဲ့အကျိုးကိုဒီလိုဆက်တယ်အခုကျတော့အကျိုးကိုကြည့်ပြီးမှဘာကိုပြန်ကင်လို့ဆိုတော့အကြောင်းကိုပြန်ပြီးတော့ဒါပြန်ကင်နေပြန်ပြီးတော့ရှာတယ်ပေါ့အကျိုးကိုအရင်ဆုံးမြင်နေတဲ့တော်ကောင်းတယောက်အကျိုးတရားကိုမြင်နေဆိုကြပါစို့ခုပြစ္ဆုတ်ပံနားလည်လို့အောင်ပြောကိုရှင်တို့တို့တကကြီးတကမာကြီးတွေအခုကိုလက်ရှိအရွယ်မှာမိမိတို့ကအိုမင်းရင့်ရော်လာမှုဒီထင်ရှားမလာဘူးလားထင်ရှားလာပါတယ်ဗျာဒါကထင်ရှားတဲ့အကြောင်း အိုမင်းရင်ရောမှုတွေထင်ရှားလာတယ်နာမှုတွေလည်းထင်ရှားလာတယ်အဲ့ဒီအိုမင်းရင်ရောမှုဆိုတဲ့သရာတရားထင်ရှားလာဒီသရာတရားကိုပြုပေါ်စေတတ်တဲ့အကြောင်းတရားရှာလိုက်တဲ့အခါကျတော့ဘာတွေ့လဲဆိုတော့ဇာတိဗါတဲ့တော့အရင်ကဇာတိပါဗျာဇာတိကိုတွေ့တယ်ဒါဒီမှာထင်ရှားနေတယ်ထင်ရှားနေတဲ့ဟာကျတော့နောက်တစ်ခါဟိုဘက်မှာမရဏဆိုတဲ့တကကြီးတကမကြီးဒီကနေလှမ်းမှန်းလို့ကြည့်မရဏဆိုတာလည်း တေခြင်းဆိုတာလေဦးဇင်းတို့နဲ့တို့တကာကြီးတွေပကမာကြီးတွေတေခြင်းတရားဒီတဖြည်းဖြည်းနဲ့နီးကပ်မလာဘူးလားတဖြည်းဖြည်းနဲ့နီးကပ်လာပါတယ်ခင်ဗျာနီးကပ်လာတယ်တကာကြီးတွေပကမာကြီးတွေဘယ်ချိန်ဘယ်ကာလမှာတေချရမယ်လို့တော့တိတိကြကြပြောမရပါဘူးတေချတာကတော့နေရတဲ့အချိန်ကြီးနေလာပြီ။ဘာနဲ့လာပြီ။ နေရတော့မယ့်အချိန်နည်းလာပါတယ်ဗျာနေရတော့မယ့်အချိန်နည်းလာတစ်ဖက်ကပြန်ကြည့်တတ်မယ်ဆိုရင်သေဖို့ဘက်ကနီးလာပါတယ်ဗျာနီးနေရမယ့်အချိန်တွေကနည်းနည်းလာတယ်သေဖို့ဘက်ကဒါနီးနီးလာပြီအဲ့တော့နည်းတာနဲ့နီးတာပေါ့ဗါတဲ့တော့နည်းတာနဲ့နီးတာပါဗျာအဲ့ဒါတကကြီးတွေတကမကြီးတွေအဲ့ဒါတခါလေးကြာ အာမလျှော့နဲ့ဟုတ်လားတင်ပါအာမလျှော့နဲ့ဆိုတာဘာကိုပြောချင်တာတော့လို့ပြီးတဲ့အခါကျတော့သိပြီးတော့များများစားစားကြီးမနေရတော့ပါဘူးဟုတ်ပလားတင်ပါဗျာနေရဖို့တော့နေသွားပြီနေရဖို့တော့ဘာဖြစ်တော့နေရဖို့တော့နေလာပါတယ်ဗျာဒီဘက်ကလည်းဘာဖြစ်လို့ဆိုတော့တရားဖို့တော့နီးနေလာပါပြီဘာတော့နီးလား တရားဖို့တော့နီးလာပါပြီဗျာအဲနဲတာနဲ့နေတာဘူးဒါဦးဇင်းတို့ကတိတိချာချာကြည့်တိတိချာချာကြည့်ရပါမယ်ဗျာအဲ့လိုသဘောပေါက်နားလည်ပြီးကြည့်လို့မြင်ပြီဆိုတဲ့အခါကျတော့ဦးဇင်းတို့တဆင်သွားဩဒီအကြောင်းတရားကိုဖြစ်ပေါ်စေတာပါလဲဆိုတော့ကပြောတယ်ဇာတိဒါဦးဇင်းတို့ကဆင်ခြင်လို့ရဒါဆိုရင်ခုရထားတဲ့ဇာတိကြောင့်ပေါ့ ဒီဇာတိကိုဖြစ်ပေါ်စေတတ်တဲ့အကြောင်းဟောပြန်ကြည့်တတ်တဲ့အခါကျတော့ခုနပြောတဲ့ဘာဝဆိုတဲ့ကမ္မပေါ်ရဒီပုံစံနဲ့ထင်ရှားတဲ့ကိုဉာဏ်နဲ့မှထင်ရှားတာတတ်တော်ဒီဒီတုံးနဲ့တုံးမတူတချို့ကဟိုအကြောင်းကိုစေပြီးတော့အရင်ကနေစပြီးတော့တပြေးပြေးချင်းတခါလေဒီအကြောင်းမျိုးဆက်နွယ်မှုကိုဒါဉာဏ်နဲ့ဆင်ခြင်ပြီးတော့ယူကြတယ်တချို့ချို့ကြတော့အဲ့လိုမဟုတ်ပြန်ဘူးဟောအခုကြုံတွေ့နေရတဲ့ အခုလာမဲ့အနာဂတ်မှာကြုံတွေ့ရမယ်အဲ့ဒီအပေါ်မှာအခြေတည်ပြီးတော့ညာကအဲ့လိုသွားတင်ဥမာကြုံရမယ်ပေါ့ဥမာဆိုကြပါစို့ဦးဇင်းတို့စောစောကတည်ရမယ်ဒါမကြတော့ဘူးတည်ရမယ်ချင်းအဲဒါလိုမျိုးအနာဂတ်ကိုလှမ်းမှတ်မြော်ကြည့်ပြီးဒီအနာဂတ်ကိုပြစ်ပေါ်စေတတ်တဲ့အကြောင်းကနေပြန်ပြီးတော့တပြည့်ပြည့်သိသိလိုက်တာဒါကိုပရိစ္ဆသမုပ္ပါဒါတတ္တယနီလို့ခေါ်တယ်ပရိလောမနီးပေါ့ အဲအဲ့နေပြီးတဲ့အခါကျတော့နောက်ဆုံးကျတော့ဦးဇင်းတို့ဒီပရိသသမုပ္ပါစတုထနီးလို့ခေါ်တယ်သူလည်းပရိလောမနီးပါပရိလောမထဲမှာကြည့်ရင်ပရိလောမနှစ်နီးရှိတာပေါ့အစကနေဒါဓာတိသရမဏလို့ဆိုရဲဟိုးအဖျားကနေပြီးအဝိဇ္ဇာဆိုတဲ့အရင်တိုင်အောင်သွားတဲ့နီးအခုဒါလည်းပရိလောမနီးအခုတနည်းကြတော့စတုထနီးကြတော့ အလယ်ကနေစားပြီးတော့ဘယ်ကိုပြန်သွားတော့ဆိုတော့အဝိဇ္ဇာတိုင်အောင်သွားတယ်တဲ့ဘယ်တိုင်အောင်သွားတယ်တော့အလယ်ကနေပြီးတော့အဝိဇ္ဇာဘက်ကိုသွားပါတယ်ဖေဟာအလယ်ကနေပြီးတော့အဝိဇ္ဇာတိုင်အောင်သွားတဲ့ဤပေါ့အဲ့တော့ဒီအလယ်ကနေပြီးတော့အဝိဇ္ဇာတိုင်အောင်သွားတဲ့ဤကတော့ဒါဒီနေ့ဦးဇင်းတို့ဒီအပိုင်းလေးကိုပေါ့ခုနပြောတဲ့ဟိုဇာတိဒရာမရဏကနေပြီးတော့အဝိဇ္ဇာတိုင်အောင်သွားတဲ့ဤကတော့ဒါတိတ်ပြီးတော့ဟိုအရန်ကြီးတော့ဦးဇင်းတို့ ပြောစရာမရှိပါဘူးနားလေလွယ်နားလေလွယ်တယ်လို့ပြောခြင်းကတော့ပရမဏိကိုနားလေထားတဲ့သူတော်ကောင်းတစ်ယောက်အတွက်ဒါတတ္တယနိဒီမခက်ခဲဘူးရှုခွက်ပုံစံလဲထိုပုံစံတိုင်းပဲဒါပြန်ရှုရတယ်အဲသို့တော်ခုဒီဟိုစတုဒ္ဒနီပေါ့နော်စတုဒ္ဒနီရောက်လာတဲ့အခါကျတော့ခုနပြောသလိုဒီအလယ်ကနေစတာပေါ့နော်အလယ်ကနေစတယ်အလယ်ကနေပြီးတော့ဒါဒါတဲ့ဟိုအရင်ရောက်ပြန်သွားတာ အဲ့တော့အဲ့လိုရင်းညောင်ပြန်သွားတဲ့အပိုင်းမှာဘယ်ပုံဘယ်ပန့်ဗနီနာအပြင်သွားမလဲဆိုတဲ့အခါကျတော့ဦးဇင်းတို့ဒီနေရာမှာဒါတုတ်တန်တစ်ခုပို့ပြီးတော့ဦးဇင်းတို့ပြောရင်ပို့ပြီးတော့နားလဲတာအပို့ပြီးတော့နားလဲတယ်ဆိုတဲ့အခါကျတော့ဦးဇင်းတို့ဒီမှာဘယ်တုတ်တန်ကိုကိုးမလဲဆိုတော့အာဟာရတုတ်တန်ဘာတုတ်တန်အာဟာရတုတ်တန်ပါဗျာဘုရားအာဟာရတုတ်တန်ကဦးဇင်းတို့တုတ်တန်နှစ်နှစ်ခုရှိပါတယ် တန်ဥဒ္ဒနိကေမှာပဲနိဒနာဝကတန်ယုံမှာလာတဲ့အာဟာရတုတ်တန်နောက်တစ်ခါဦးဇင်းတို့မဝကတန်ယုံမှာလာတဲ့အာဟာရတုတ်တန်ဆိုပြီးတော့တုတ်တန်နှမျိုးရှိအဲတုတ်တန်နှမျိုးအဲ့နှမျိုးတွေကဦးဇင်းတို့ဒီနေ့တော့ဒီနိဒနာဝကတန်ယုံမှာလာတဲ့အာဟာရတုတ်တန်ပေါ့ဒီဒါကိုကိုးကားပြီးတော့ဦးဇင်းတို့ဟောကြားသွားမှာဖြစ်တယ်အဲ့တော့ဘုရားရှင် သာဝတိပြေမုံဇေရုံကျောင်းမှာဒါသတင်းသုံးခိုက်ရခြင်းကရဟန္တာငါတော်တွေကိုတရားညီခံနေပြုလိုက်ဇာတာရောမေဘိကဝေအာရာဗုဒ္ဓနာဝတတ္တနံထိတိယတမ္ပဝေတိနံဝအနုဂဟယကတမိဇတာရောဂဗရိကာရောအာဟာရောဂဗရိကာရောအာဟာရောဩရာတိကဝသုခုမဝဖာသောဒုတယော မနောတင်စေရနာတတ္တယ ဝိညာဏံသရုတ်တံဣမေခောဘိကဝေသတ္တရောအာဟာရာဘုဒ္ဓနံဝါတတ္တနံထိတိယဓမ္မဝေတိနံဝါအနုဂဟာယဒီလိုမျိုးလေးဖြားခြင်းကအနေတန်းပြုတရားကိုဟောဘာပြောတာလဲဆိုတော့ခြေသားရန်တို့တဲ့ဖြည်ပြီးဖြစ်လက်တံဂုံသောတတ္တဝါတွေကိုတည်တံခြင်းငါရှိမြောက်ခြင်းငါအကြောင်းတရား၄မျိုးရှိ၏ ကြောင်းတရားဘယ်နှမျိုးလဲအကြောင်းတရား၄မျိုးရှိပါတယ်ဗျာအကြောင်းတရား၄မျိုးစတ္တာရောမိဘိကဝေဘိကဝေခြင်းရောအိမေစတ္တာရောဤ၄မျိုးတို့ဒီအိမေစတ္တာရောအာဟာရဤအာဟာရ၄မျိုးတို့ဒီတလို့ဟောတယ်။ဒါတတ္တဝါတွေကိုဖြစ်ပြီးဖြစ်လက်တန်ဂုံသောတတ္တဝါတွေကိုတည်တံ့ခြင်းငါချီးမြှောက်ခြင်းငါဒါဖြစ်ပေါ်စေတတ်တဲ့အာဟာရ၄မျိုးဆိုတလို့ဟောပြီးတဲ့အခါကျတော့ ဓပရိကာရောအာရောဓာရိကာဝသုကုမာဝံနံပါတ်1အာရကဓပရိကာရအာရပါတဲ့တော့ကပရိကာရအာဟာရပါဗျာကပရိကာရဟာရကပရိကာရဟာရအရာဒုက္ခမဝါကြံတိဒုက္ခမဩရာရိကဝါကြံတိလိဖြစ်သောဒုက္ခမဝါနုညံတိဖြစ်သောအာဟာရောအာဟာရအရာကဒါနံပါတ်1 ပြီးတဲ့အခါကျတော့ဖတ်တော်ဒုတိယဒုတိယအာဟာရပြောပါစို့ဖတ်တာအာဟာရတနည်းအားဖြင့်ဖတ်တာအာဟာရပါတယ်တော့ဖတ်တာအာဟာရပါဗျာအာဟာရပြီးတဲ့အခါမနောတင်စေရဏတတ္တယဟောတတ္တယသုံးခုမြောက်ကိုပြောပါဆိုရင်မနောတင်မနောတင်စေရဏအာဟာရပါတယ်တော့မနောတင်စေအာဟာရပါဗျာမနောတင်စေရဏအာဟာရတနည်းအားဖြင့်မနောတင်စေရဏအာဟာရ ောနောက်တစ်ခါကျတော့၄ခုမြောက်ဝိညာဏံစတုထံ၄ခုမြောက်အာဟာရကိုပြောတော့ဝိညာဏအာဟာရဗါတဲ့တော့ဝိညာဏအာဟာရပါဗျာဝိညာဏအာဟာရဆိုပြီးတော့အာဟာရ၄မျိုးဒီအာဟာရ၄မျိုးကိုဦးဇင်းတို့ဒီနေ့တော့ဥတည်ပြီးဟောရအောင်သို့တော့ဒီတုတ်တံကိုဟောခင်ဆိုတော့အာဟာရတုတ်တံနေနဲ့တုတ်တံတစ်ခုရှိခဲ့တယ်ဒါကတော့မဝကတန်ရုံမှာပါတဲ့အာဟာရတုတ်ဒီတုတ်တံကတော့ ဟိုဦးဇင်းတို့နိဝရဏ၅ပါးကိုဖြစ်ပေါ်စေတာဘောဇင်9ပါးကို ဖြစ်ပေါ်စေပွားများအောင်တိုးအောင်ပွားအောင်ဖြစ်စေတဲ့နေရာမှာဟောတဲ့အာဟာရအဲ့တော့အဲ့ဒါကိုလည်းဦးဇင်းတို့ဒီနေ့တော့ပြီးခြင်းမှာပြီးမယ်ပေါ့အဲသို့တော့နောက်တစ်ချိန်မှာဦးဇင်းတို့ဒီတောက်တံကိုလည်းဆက်လက်ပြီးတော့ဒါလေးတွေကိုနားလည်လျအောင်တော့ဆက်ပြီးတော့ဟောပြပေးသွား ဖြစ်တယ်။အဲ့တော့ဒီနေရာမှာဦးဇင်းတို့အာဟာရဆိုတော့ဒီအာဟာရတုတ်တံကိုစပြီးတော့ကြည့်ကြရအောင်။အဲ့တော့အာဟာရဆိုတာဘာလဲ။အာဟာရဆိုတာဘာလဲဆိုတော့ဦးဇင်းတို့ဒီအခါကရာပေါ့အခုနိဒာဝနာဝကတန်ယုတ်တအခါကရာကိုဖွင့်ဆိုတဲ့နိဒာနာဝကတန်ယုတ်မှာလာတဲ့ဒီအာဟာရတုတ်တံကိုဖွင့်ဆိုတဲ့အခါကရာမှာတော့ဒီအာဟာရဆိုတာသူကဖွင့်ဆိုတဲ့အပိုင်းမှာ အာဟာရောတိပစ္စယတဲ့ဒီစကားကတော့ဒကာကြီးဒကာမကြီးတွေဒါအာဟာရကိုကောင်းကောင်းနားလည်စေမယ်ဒါစကလုံးပဲအဲ့တော့အာဟာရောတိပစ္စယအာဟာရဆိုတာတဲ့ပစ္စယအကြောင်းပဲတဲ့ဗါတဲ့တော့အာဟာရဆိုတာပစ္စယအကြောင်းတရားပါဗျာအကြောင်းတရားအဲ့တော့ဦးဇင်းတို့ကပရိသသမုပ္ပါရှိခွက်ဆိုတာဒါကိုပြောတယ်ပရိသသမုပ္ပါဆိုတာကြောင်းကျိုးဆက်နွယ်မှုအကြောင်းနဲ့အကျိုးဆက်တွင်နေတာဒါကိုပရိသသမုပ္ပါလို့ခေါ်တာ ကြောင်းကျိုးဆက်သွဲပြီးတော့ဒဇဇက်ဖြစ်ပေါ်နေတယ်ဒါကိုပြိဿသမုပ္ပါတန်တရာအဲ့တော့ဒီနေရာမှာဒီအာဟာရဆိုတာလည်းပဲအာဟာရောတိပစ္စယအာဟာရဆိုတာအကြောင်းတရားကိုပြောတာဘာကိုပြောတာအာဟာရဆိုတာအကြောင်းတရားကိုပြောတာပါဗျာဒါကိုထပ်ပြီးတော့ဘယ်လိုလေးထပ်ပြီးဆိုတော့ပစ္စယဟိအာရန္တိအတနောဖလံတတ္တမအာဟာရောတိဥဇန္တိဟောအာရဆိုတဲ့ဟာက အတနောမိမိဖလံအကျိုးကိုပစ္စယပစ္စည်းတို့ကိုပစ္စယပစ္စည်းတို့သည်အာဟာရံတိဆောင်ကြကုန်၏တတမတို့ကြောင့်အာဟာရောတိအာဟာရဝိဥ္စံတိဆိုရကုန်၏ဟောအာဟာရဆိုတာမိမိရဲ့အကျိုးတရားကိုဆောင်ထားတဲ့သဘောပါတယ်တော့မိမိတို့ရဲ့အကြောင်းတရားကိုဆောင်ထားစေဆိုတဲ့အကြောင်းတရားပါဗျာမိမိတို့ရဲ့အကျိုးတရားကိုအကျိုးတရား မိမိတို့ရဲ့အကျိုးတရားကိုဆောင်တတ်တဲ့သဘောပါဗျာဆောင်တတ်တဲ့သဘောဆောင်တတ်တဲ့အကြောင်းတရားမိမိတို့ရဲ့အကျိုးတရားကိုဆောင်တတ်တဲ့အကြောင်းကိုဒါအာဟာရလို့ခေါ်တာအဲ့တော့အာဟာရဆိုတာအကြောင်းဒါပေမဲ့အကြောင်းဆိုတာဘယ်လိုအကြောင်းလဲမေးတော့မိမိတို့ရဲ့အကျိုးကိုဆောင်ထားခြင်းဆိုတဲ့အကြောင်းဗါတယ်တော့မိမိတို့ရဲ့အကျိုးကိုဆောင်ထားခြင်းဆိုတဲ့အကြောင်းပြောကြည့်ဗါတယ်တော့ မိမိတို့ရဲ့အကျိုးတရားကိုဆောင်တတ်သက်စေတဲ့အကြောင်းတရားပါဗျာညီဆောင်တတ်တဲ့အကြောင်းတရားကိုဒါအာဟာရလို့ခေါ်အဲ့တော့အကျိုးကိုဆောင်တာတယ်ဘယ်လိုလဲနားလေနောက်တစ်ခုကတော့လွယ်လွယ်ဒါကအာဟာရတိပစ္စယဆိုတဲ့စကားလုံးမှာပစ္စယဆိုတဲ့အကြောင်းဆိုတာကိုထပ်ပြီးနားလည်လွယ်အောင်ပြောတာပေါ့အဲ့တော့လွယ်လွယ်မှတ်မိအောင်ပြောရင်တော့အာဟာရဆိုတာဒီညမှာအကြောင်းလို့ဘယ်လိုနားလည်တော့အာဟာရဆိုတာဗါတဲ့တော့အာဟာရဆိုတာအကြောင်းတရားပါဗျာ အကြောင်းတရားလို့ဒီလိုနားလည်ရမှာဖြစ်တယ်။ကဲအဲ့တော့ဒီလိုနားလည်ပြီးရင်ဦးဇင်းတို့ဒါဆက်ပြီးတော့သွားလို့ရတယ်။သွားလို့ရတဲ့အခါကျတော့ဒီနေရာမှာအာဟာရ၄မျိုးပေါ့။အဲ့အာဟာရ၄မျိုးကိုအရင်ဆုံးနားလည်အောင်သွားကြရအောင်။အာဟာရ၄မျိုးကိုနားလည်အောင်ဆိုတော့ခုနပြောတဲ့အာဟာရ၄မျိုးကဂဗရိကာရောအာဟာရောဂဗရိကာရအာဟာရနောက်တကဖတ်တာဟာရမနောတင်စေတနာဟာရဝိညာဏဟာရဆိုပြီးတော့အာဟာရ၃မျိုး အာဟာရ၄မျိုးပေါ့အဲ့အာဟာရ၄မျိုးကိုပဲဦးဇင်းတို့ဒီအထာဂရမှာသူကဟိုဒါကတော့ဦးဇင်းတို့ဟိုပဋ္ဌာန်းထာဂရမှာပဲထို့တူပါဗိဓမာဒီပဋ္ဌာန်းပရမအုပ်ကိုဖွင့်ဆိုတဲ့ဒီအထာဂရမှာလည်းဒါဖွင့်ဆိုချက်ချင်းကသကလုံးမဲ့ကွဲတာအဓိပ္ပာယ်ချင်းကတော့အတူတူပဲအဲ့တော့ဗာပြောတာတော့ဆိုတော့ဂဗရိကတော့အာရောဒီဂဗလံကတောအေဇောဟတိအေဇောဟရိတပကော အာရောဟာလား အလုပ်လေးကိုမပြုတ်ရတော့လေပြုတ်ရတကယ်သူစားမျိုးအပ်တဲ့အာဟာရလို့အဲ့ဒါကိုဂပရိကာရအာဟာရလို့ခေါ်တယ်အဲ့ဒါကတော့ဦးဇင်းတို့ဒါစားဝယ်တောက်ပွဲလို့ပေါ့နော်စားဝယ်တောက်ပွဲဒါကိုဂပရိကာရအာဟာရလို့တလူခေါ်တယ်ဟောနောက်တစ်ခါကျတော့ဖတ်တော်ဒုတယောတိဒုတိယမြောက်ဖတ်တာဆိုတာဘာလဲဆိုတော့ဇဂုတံဖတ်တာတိစဗ္ဗိဒောဘိဖတ်တော်ဇဂုတံဖတ်တာအစရှိတဲ့6မျိုးသောဖတ်တာဇဂုတံဖတ်တာသောတာတံဖတ်တာမာနတံဖတ်တာဇိဝတံဖတ်တာ ကာယတံပတ္တာမနောတံပတ္တာဒီဖတ်တာ6မျိုးဆိုပြတာဟောပြီးတဲ့အခါကျတော့မနောတင်စေရနာဒီစေရနာဝဟုတ်စတိမနောတင်စေရနာဆိုတာဘာကိုပြောတာလဲစေတနာကိုပြောတာတဲ့ဘာကိုပြောတာမနောတင်စေတနာဆိုတာစေတနာကိုပြောတာပါဗျာစေတနာကိုပြောတာအဓိကမှဦးဇင်းတို့ဟိုနောက်ပိုင်းမှာဒီဒါနဲ့ပတ်သက်လို့ယူရမယ့်အပိုင်းလေးတွေနည်းနည်းရှိတာပေါ့ ဘယ်လိုစေတနာလဲဆိုတာနောက်တစ်ခုကတော့ဦးဇင်းတို့ဝိညာဏံဒီစိတ်တံဝိညာဏဟာရဝိညာဏဟာရဆိုတာဘာပြောတာလဲဆိုတော့စိတ်ကိုပြောတာတဲ့ဘာကိုပြောတာဝိညာဏအာဟာရဆိုတာစိတ်ကိုပြောတာပါဗျာညမလို့တခါကြီးတခါမကြီးဟိုပဋ္ဌာန်းမှာတော့တခါကြီးမကြီးဘာသွားတွေ့တော့ဆိုတော့အာဟာရပစ္စယောတိကပရိကာရောဟာရောဣမတ္တကာယတအာဟာရပစ္စေနပစ္စယောဒါယုတ်အာဟာရပိုင်းပြီးတဲ့အခါကျတော့ဗာပြတော့ အာရူပိနောအာရာတံပယုတ်တကနံဓမ္မနံတံသမုဋ္ဌာနာနိစ္စရူပါနံအာရပစ္စယေနပစ္စယောဟောဒီမှာကြတော့ဒါအာရူပိနောအာရာနံအာရဒွိတိတံတံပယုတ်တကနိစ္စအာရူပိနောအာရာတံတံပယုတ်တကနံဓမ္မနံတံသမုဋ္ဌာနာနိစ္စရူပါနံတံပယုတ်တရားတွေအဲ့ဒီနံတရားတွေနဲ့ရှင်တဲ့နံအာရတွေနဲ့ရှင်တဲ့တံပယုတ်တရားတွေနဲ့တခါဝစိတ်တသရုပ်တွေတံသမုဋ္ဌာနာသူစိတ် ဒီနံအာရနံခန္ဓာနံအာရကဖြစ်ပေါ်စေတတ်တဲ့ဒါရုပ်တရားတွေကိုဒါအာဟာရတတ္တိနဲ့ကြည်သူပြုတယ်လို့ဒါလိုပြောတယ်အဲ့တော့ဒါကဒီအာဟာရ၄မျိုးကတရေကိုပေါ့အဲ့တော့ဒီနေရာမှာဦးဇင်းတို့ဒီအာဟာရနဲ့ပတ်သက်လို့ပေါ့အဲ့တော့တစ်ခုချင်းကိုပြန်ပြီးတော့ဟိုခုအာဟာရကိုတော့နားလည်ပြီပေါ့ အဟာရကိုနားလည်ကြကြတော့ဒီအဟာရဂပရိကာရအဟာရကေဂပရိကာရအာဟာရဆိုတာစမျိုးဝတ္တေဒါဟာရပေါ့ခုနစားပေါ်လေးကိုစားပေါ်တောက်ပေါ်လေးကိုပြောတယ်အဲနောက်တစ်ခါဟိုဖတ်တာဟာရဆိုတာဒါဖတ်တာ6ပါးကိုသကုတ္တမတ္တစားတဲ့ဖတ်တာ6ပါးကိုပြောတယ်နောက်တင်စေတနာဟာရဆိုတာစေတနာကိုပြောတယ်နောက်တစ်ခါဝိညာဏဟာရဆိုတာစိတ်ကိုပြောတယ်ဝိညာဉ်ကိုပြောတယ်တကယ်လို့နားလည်ပြီးရအခါဒီမှာနောက်တစ်ခုဦးဇင်းတို့ပြောချင်တာက ဒီအာဟာရကခုနအာဟာရဆိုတာအကြောင်းတရားလို့ပြောပြီးအကြောင်းတရားဆိုတာဘာလဲဆိုတော့သူ့ကမိမိတို့ရဲ့အကျိုးတရားကိုစောင့်ထားတာစောင့်ထားခြင်းဆိုတဲ့အကြောင်းပဲအဲ့တော့ဒီမှာဂပရိကာရဟာရကဘာကိုစောင့်လဲအာနောက်တကဖတ်တာဟာရကဘာကိုစောင့်လဲမနောတင်စေတနာဟာရကဘာကိုစောင့်ထားတယ်လဲစောင့်ပြီးတော့ကျေတူပြုတာလေဝိညာဏဟာရကဘာကိုစောင့်တယ်လဲဒါကိုလည်းနားလည်ဖို့လိုတာ ဒါကိုနားလည်ဖို့လိုတဲ့အခါကျတော့ဦးဇင်းတို့ဗဗရိကတော့ဟာတော့ဩဇာဓမ္မကရူပါဏိအာဟရတိဟောဗဗရိကာရဟာရကဩဇာဓမ္မက ပြုတ်ကိုစောင့်ထားတယ်တဲ့ဘာကိုစောင့်ထားတယ်ကပရိအာဟာရကဩဇာကိုစောင့်ထားပါတယ်ဗျာဩဇာဓမ္မကရူပလို့ခေါ်တာဩဇာဓမ္မကယုတ်ပေါ့နော်ဩဇာဓမ္မကယုတ်ဆိုတာဩဇာလျင်၈ခုမြောက်ရှိတဲ့ယုတ်ပေါ့ဩဇာလျင်၈ခုမြောက်ရှိတဲ့ဒီယုတ် ကလပ်တနည်းအားဖြင့်ရုပ်ကိုစောင်းထားတာပေါ့နော်ဩဇာဓမ္မကရုပ်ကိုစောင်းထားတယ်ဗါတဲ့တော့ဩဇာဓမ္မကရုပ်ကိုစောင်းထားပါတယ်ခင်ဗျာဩဇာဓမ္မကရုပ်ကိုစောင်းထားတယ်စောင်းနေပေါ့စောင်းခြင်းအားဖြင့်ကျေတူပြုဒီလိုပြောနောက်တကဖတ္တဟာတော့တိတ်တော်ဝေဒနာဟောဖတ္တဟာရကြတော့သူကဘာကိုစောင်းလဲဆိုတော့ဝေဒနာ၃မျိုးကိုစောင်းတယ်တဲ့ဘာကိုစောင်းလဲတော့ဖတ္တကဝေဒနာ၃မျိုးကိုစောင်းထားပါတယ်ခင်ဗျာ ဝေဒနာ၃မျိုးကိုဆောင်ထားတယ်။ဟောနောက်တက မနောတင်စေတနာဟာတော့တယောဘဝေမနောတင်စေတနာဟာရဘဝ၃ပါးကိုဆောင်နေ။ဘာကိုဆောင်လဲတော့မနောတင်စေအာဟာရကဘဝ၃ဘဝ၃မျိုးကိုဆောင်ထားပါတယ်ဗျာ။ဒီဘဝ၃မျိုးကိုဆောင်နောက်ကကြတော့ဝိညာဏဟာရဝိညာဏဟာတော့ပရိတန္တိနာမရူပန္တိဟော ဒီဝိညာဏဟာရကဘာလဲဆိုပရိတန်ဒီခိုင်းမှာရှိတယ်နာယုတ်ကိုစောင်းနေပရိတန်ဒီနာယုတ်ကိုစောင်းနေတဲ့ပါကိုစောင်းတော့ပရိတန်ဒီနာယုတ်ကိုစောင်းထားပါတယ်ခင်ဗျာအဲ့တော့ဒီနေ့မှစောင်းနေဆိုတာခုနပြောသလိုအကြောင်းတရားအနေနဲ့ရှိနေတာပြောတာဘာကို ပြောတာအကြောင်းတရားအနေနဲ့ရှိတာကိုပြောတာပါခင်ဗျာဦးဇင်းတို့ဗမာစကလုံးကြတော့ဆရာကဟိုနည်းနည်းလေးနားလည်ဖို့ကတခါလေးမှခက်တယ်စောင်းနေဆိုရင်ဦးဇင်းတို့ကနှစ်မျိုးရှိတာပေါ့နော် ကို့အနားမှာအမြဲတမ်းရှိအောင်ဆောင်ထားတဲ့အဆောင်မျိုးလေးရှိကိုကအရာဝတ္ထုတစ်ခုကိုဒါလည်းဟိုဟိုးရင်းလောက်ထားတာနော်ဆောင်ထားတယ်ပြီးတော့ဟိုးရင်းလောက်ထားတာမျိုးလေးပဲဒီလိုသွားယူတတ်တာဒီမှာပြောချင်တာကအဲ့လိုမဟုတ်တော့ခုနပစ္စယကိုပြောတာအကြောင်းအနေနဲ့သူကဆောင်တာကိုပြောတာဘာကိုပြောတာအကြောင်းအနေနဲ့ဆောင်တာကိုပြောတာပါဗျာအကြောင်းအနေနဲ့ဆောင်တယ်ဒီလိုပြောတာဒါကြောင့်မလို့ဦးဇင်းတို့ဟိုဘုရားကဘလို့ တဏှာမှာဟောတုံဆိုတော့တေယဒဗိပိကဝေအယံကာရော အာဟာရတိတိကောအာဟာရံပရိစ္ဆတိတ်ထတိအနာဟာရောနောတိတ်တတိဟောတာအာဟာရကဆောင်းပုံလေးကိုပြောတာအာဟာရကဆောင်းလဲဆိုတာဒါကြောင့်မလို့အယံကာယောဧကာယကြီးဒီဤရူပကာယဦးဇင်းတို့ခန္ဓာကိုယ်ကြီးအဲဒီအာခန္ဓာကိုယ်ကြီးကအာဟာရတိတိကောတဲ့အာဟာရကဆောင်းတာဘာကဆောင်းတာလဲတော့ အာဟာရကဆောင်းတာပါဗျာအာဟာရကဆောင်းတာတဲ့အာဟာရဒိဋ္ဌိကောအာဟာရံပရိစ္ဆာတိတ်တတိအာဟာရကိုအစွဲပြုပြီးတော့အာဟာရံပရိစ္ဆာအာဟာရကိုအကြောင်းပြုအစွဲပြုပြီးတော့တည်နေတာတဲ့အဲ့တော့ဒကာကြီးဒီမှာရေးဒါကတော့မြင်လာတဲ့သကလုံးတစ်ခုပေါ့ဆိုတော့အဲ့ဒီရူပကာယရူပဆိုတဲ့အဲ့ဒီခန္ဓာကိုယ်ကြီးရထားတဲ့အခါအာဟာရဆိုတာဒကာကြီးဒီကမိုင်းတို့ဦးဇင်းတို့အမြဲတမ်းသုံးဆောင်မနေရဘူးလားအမြဲသုံးဆောင်နေရပါတယ်ဗျာ မြဲသုံးဆောင်တယ်အဲ့ဒီအာဟာရမရှိခဲ့ရင်ဒါအာဟာရပြတ်ရင်ဒါဒုက္ခဖြစ်ပါလေနောက်ဆုံးမှတကယ်ကိုအာဟာရအလုံးလုံးပြတ်ပြီဆိုခဲ့ဒါဒါနောက်ဆုံးဘောအခန္ဓာချုပ်ငင်းတဲ့အထိဒါဖြစ်တယ်ကြောင့်မလို့အာဟာရတိနောက်တကအနာဟာရောနော်တိတ်တတိအနာဟာရောအာဟာရတော့မရှိဘူးဆိုရင်မတည်နိုင်ဘူးတဲ့ဒီခန္ဓာကိုယ်ကြီးတည်နိုင်ပါဦးမလားခန္ဓာကိုယ်ကြီးမတည်နိုင်ပါဘူးဗျာမတည်နိုင်တော့ဘူးဒါကြောင့်မလို့အာဟာရက ဆောင်နေပေါ့နောက်တစ်ခါကျတော့တထာထုတူပဲအဲ့လိုပဲတဲ့ခုနအဲ့ဒီရူပခန္ဓာကိုယ်ရူပကာယလို့ခေါ်တဲ့အဲ့ဒီကိုကြီးကိုအာဟာရကဆောင်ထားသလိုပဲတဲ့ဖတ်တာပစ္စယဝေဒနာသင်္ကာရပစ္စယဝိညာဏဖတ်ဝိညာဏပစ္စယနာမရူပံဟောသူအစဉ်ရင်းသွားတယ်အဲ့လိုပဲတဲ့ဒီရူပကာယရူပကာယလို့ခေါ်တဲ့ဒီခန္ဓာကိုယ်ကြီးကိုအာဟာရကဆောင်ထားသလိုပဲတဲ့ဖတ်တာပစ္စယဝေဒနာဝေဒနာကို ဖတ်တာကဆောင်နေ ဇူရင်ကဝေဒနာဖတ်တာကဝေဒနာကိုကျေတုပြုနေတယ်။ဘာကကျေတုပြုနေတာဝေဒနာကိုဖတ်တာကဖတ်တာကကျေတုပြုနေတာဘာကကျေတုပြုနေတာဖတ်တာကကျေစုပြုနေတာပါဗျာ။အဲ့တော့ဒကာကြီးတွေဒကာမကြီးတွေဖတ်တာကကျေတုပြုတယ်။ဖတ်တာကကျေတုပြုတယ်ဆိုတော့တွေ့ထိမှုအဲ့တော့တွေ့ထိမှုလေးကနေပြီးတော့ဒါကျေတုပြုနေတယ်။ ဘလို့ကျေးဇူးပြုတော်ဘုရားဘလို့ကျေးဇူးပြုတော်ဆိုတော့ဓမ္မဒါဂရာကထပ်ပြီးဖွင့်တယ်သန္တောဘာနာတုဂာရိဝိတုဘူတံအာရမဏံပုတံတော်ယေဝတုဂာရိဝေဒနာဘောတနေနာတတ္တာနံထိတာတတ္တာနံထိတိယဟောတိဟောဒါဖန္တကကျေးဇူးပြုကုန်လေခဏအာရကကျေးဇူးပြုတော့ဒကာကြီးဒါအထူးပြောစရာမလိုတော်တော်အဲ့မှာဦးစင်းကဒီဥပဒိဏကနဲ့အနုပဒိဏကကျေးဇူးပြုကုန်ပြီလို့နည်းနည်းလေးပြန်ပြောမယ်ခဏအာရကကျေးဇူးပြုတာနော် အဲ့တော့အာရကကျေသူပြုတဲ့အခါမှာသူကဒီအာဟာရဒီတဲ့ဒွေနံရူပတန်တတိနံပစ္စယောဟောတိယုံနှမျိုးကိုကျေသူပြုလို့ရုပ်အစဉ်အတန်နှမျိုးကိုကျေသူပြုအဲ့ဒါဘာလဲလို့မေးတဲ့အခါကျတော့အာရသမုဋ္ဌာဏတသာဥပဒိဏကတသာအာရသမုဋ္ဌာဏအာကဖြစ်စီတဲ့ယုတ်ကိုလည်းကျေသူပြုတယ်ဒါကဦးဇင်းတို့ဥဒုဇယုတ်ကိုခေါ်တယ်။နောက်ဥပဒေနကဆိုတာတော့ကမ္မဇယုတ်ကို လိုကျေးဇူးပြုလဲဆိုတော့ကမ္မဇာနာအနုပါလကောဟုတ်တော်ဝပစ္စယောဟောဒီကမ္မဇရုပ်တွေကိုကျေးဇူးပြုတဲ့အခါမှာအနုပါလကောတဲ့စောင့်ရှောက်နေတယ်ဥမာဆိုကြပါစို့ဦးဇင်းတို့ဗာနဲ့တူတော့ဆိုတော့မိခင်ပေါ့အဲမိခင်တယောက်ကမိမိရဲ့ရင်သွေးကိုမိရှုတန်နဲ့ဖွားမြင်ပြီးပြီဆိုကြစို့မိရှုတန်မြင်ဖွားမြင်ပြီးတဲ့အခါတခါလဲနှုတ်တိန်တယ်စရှိတဲ့ဒီလိုမျိုးအဆောင်အလျှောက်တွေကနေပြီးတော့မလုပ်နေတာတော့ဒီကလေးလေးတခါလဲကြီးပွားအောင် တခါလေစောင့်ရှောက်ပေးတာဒီလူမမယ်တဲ့ကလေးအရွယ်လေးကိုတခါလေကြီးပွားခြင်းသူရောက်တခါလေနှုတ်ရင်းတွေစတဲ့ပုံကိုယ်တွေကနေစောင့်ရှောက်ပေးတယ်လို့ဒါစောင့်ရှောက်တာမျိုးဒါကိုကမ္မဇာဏနှုတ်ပါလကောဟုတ်တော်ပစ္စည်းရောဟောဒီအာရကစောင့်ရှောက်တယ်ဆိုအဲကမ္မဇယုတ်တွေကိုဒါအနုပါလကဒါစောင့်ရှောက်ပေးနေအဲ့လိုမျိုးနဲ့ကြည်သူပြုတယ်နောက်တစ်ခါကျတော့နုပါလကောစောင့်ရှောက်ခြင်းအပြင်ပစ္စည်းရော ကျေးဇူးပြုသည်ဟောဒီဖြစ်၏ဒါပြောတာနောက်တစ်ခုကြတော့အာဟာရသမုဋ္ဌာဏံဇနကောဟုတ်တော်အာဟာရသမုဋ္ဌာဏံအာဟာရကြောင့်ဖြစ်တဲ့ယုတ်ဆိုတာကအာဟာရသယုတ်ပြောတာခဏဩဇာဓမ္မကဒါယုတ်ပေါ့ဩဇာလည်းရှိခုမြောက်ရှိတဲ့ယုတ်အဲ့ဥဒုဇယုတ်ကိုကြတော့ဘာဖြစ်တယ်တော့ဆိုတော့ဇနကတတ္တိနဲ့ကျေးဇူးပြုတာဘာနဲ့ကျေးဇူးပြုတာဇနကတတ္တိနဲ့ကျေးဇူးပြုတာပါဗျာဇနကတတ္တိနဲ့ကျေးဇူးပြုတယ်ဆိုတာကဒါဖြစ်စေတာပေါ့နော်ဖြစ်စေခြင်းအပြင်ကျေးဇူးပြုတယ် ခုနကမ္မဇယုတ်တွေကြဖြစ်ပြီးသားယုတ်တွေကိုစောင့်ရှောက်ပေးတာပဲဘာဖြစ်ပေးတာဖြစ်ပြီးသားယုတ်ကိုစောင့်ရှောက်ပေးတာပါဗျာစောင့်ရှောက်တယ်ဆိုတော့ပျက်စီးမသွားအောင်အတုတတန်းကာလစုံတိတိုင်အောင်ဒါရှိနေဖို့ရန်စောင့်ရှောက်ပေးတယ်ဒီဘက်ကအာရဒယုတ်တွေကိုကြတော့သူကဖြစ်စီခြင်းအပြင်သူကျေသူပြုတယ်ဒါကဟိုကပရိကာရအာဟာရကကျေသူပြုပုံပေါ့နောက်တစ်ခါအခုဒီဖတ်တာကြတော့ခုနပြောတဲ့ ဖတ်တော်ဘာနာဒုက္ခာတိဝိထုဘူတံအာရမဏံဘုဒ္ဓံတော်ယေဝဒုက္ခာတိဝေဒနာပောဒနိနာတတ္တနံဖြစ်တိယဟောတိဟောဒီမှာကျတော့ဒီဖတ်တာကတတ္တဝါတွေကိုကျေးဇူးပြုတယ်ဆိုတဲ့အပိုင်းမှာကြတော့တဲ့ဒုက္ခာတိဘူတံအာရမဏံဒုက္ခဆိုတဲ့ချမ်းသာမှုအစရှိတယ်ဒါဆို ချမ်းသာမှုဆင်းရဲမှုအလဲအလတ်ပေါ့ဥပက္ခဝေဒနာပေါ့အဲ့လိုမျိုးချမ်းသာမှုဆင်းရဲမှုချမ်းသာလည်းမဟုတ်ဘူးဆင်းရဲလည်းမဟုတ်ဘူးဆိုတဲ့ဒီလိုခံစားမှုတွေကို ဖြစ်ပေါ်စေတတ်တဲ့အာယုံကိုဖုတန်တော်ရေဝါတွေ့ထီတော်အဖြစ်ဘာအဖြစ်တွေ့ထီတော်အဖြစ်ကျေးဇူးပြုပါတွေ့ထီတော်အဖြစ်သူကဘာဖြစ်တော့အဲ့ခုနချမ်းသာတရားအာယုံမဲ့ဦးဇင်းတို့ဥတည်ပြီးပြောကြအောင်ဆိုခုနတာယာပွဲနှစ်သက်ပွဲဆိုတဲ့ဒီချမ်းသာတရားအာယုံကြည့်အောင်မျက်စိနဲ့ပဲမြင်မြင်နားနဲ့ပဲကြားကြားအနံ့ပဲတီးတီးနောက်နောက်တကအရသာပဲတီးတီးအတွေ့အထိပဲဖြစ်ဖြစ်ဓမ္မသဘောပဲဖြစ်ဖြစ်ပေါ့အဲ့လိုတာယာပွဲနားပြောပွဲပေါ့နှစ်သက်ပွဲအဲ့ဒါ အဲ့ဒီအာယုံကိုဘာဖြစ်တယ်လို့ဆိုတော့အဲ့လိုမျိုးတာယာဝယ်နှစ်သက်ဝယ်ဖြစ်တဲ့အာယုံကို ဖုတန်တော်ရေဝါတွေ့ထိလိုက်တယ်အဲ့လိုတွေ့ထိခြင်းအပြင်ဘာလဲတော့ဒုက္ခဝေဒနာဒီပောတနေနာဟောဒုက္ခချမ်းသာတယ်ခုနအကောင်းတဲ့အာယုံကိုချမ်းသာတာပေါ့ချမ်းသာတဲ့ဝေဒနာမကောင်းတဲ့အာယုံကိုဆင်းရဲတဲ့ဝေဒနာအကောင်းတာလည်းမဟုတ်ဘူးမကောင်းတာလည်းမဟုတ်ဘူးဆိုတော့ခုနအလေလက်ဖြစ်တဲ့ဥပက္ခဝေဒနာအဲ့လိုဝေဒနာတွေပေါ့ဒုက္ခအစရှိတဲ့ဝေဒနာတွေကိုဖြစ်စေခြင်းဖြင့်ချမ်းသာလေးကိုခုမှကောင်းတာလေးတွေ့တော့ကောင်းတဲ့အာယုံလေးကို ခံစားတဲ့ချမ်းသာမှုဝေဒနာလေးကိုချစ်စီခြင်းဖြစ်ပါလို့တော့ဒါဒါနံတတဝါတို့အားထိတိယာတည်ခြင်းဒီဟောတိပိတတဝါတွေတည်ရအတတဝါတွေတည်တာဆိုတကယ်ကြီးတကယ်ကြီးဒါကတော့လောကဥပမာနဲ့ပြင်ကြအောင်ပြောရင်ကောင်းတဲ့အာယုန်လေးနဲ့တွေ့နေရလို့စိတ်ချမ်းသာရင်အသက်မရှိဘူးအသက်ရှိပါတယ်ခင်ဗျာအာစိတ်မချမ်းသာတဲ့အာယုန်လေးများများ ကြုံရပြီဟုတ်ပလားမမြင်ကျင်တာတွေမြင်ရမကြားကျင်တာတွေကြားရနော် အဲ့လိုဖြစ်လာလို့ရှိရင်ဒကာကြီးဒကာမကြီးတွေအဲ့ဒါအသက်တူဖို့လမ်းကြောင်းတွေပါတယ်တော့အသက်တူဖို့လမ်းကြောင်းတွေပါဗျာဖို့လမ်းကြောင်းတွေဟုတ်လားအဲ့တော့ဘာဖြစ်လဲလို့ဆိုတဲ့အခါကျတော့ဒါကြောင့်မလို့ဒီဖတ်တာကခုနဆောင်လေဆိုတာဒီတဘောပြောတာမတုကဝေဒနာဒုက္ခဝေဒနာဥပကဝေဒနာဆိုတဲ့ဒီလိုဒုက္ခကိုဖြစ်ပေါ်စေတတ်တဲ့အာယုံဒုက္ခကိုဖြစ်ပေါ်စေတတ်တဲ့အာယုံခုနခုနအလယ်လက်ဖြစ်တဲ့ အတုကမတုကလို့ခေါ်တဲ့ဥပက္ခာကိုဖြစ်ပေါ်စေတတ်တဲ့အာယုံအဲ့အာယုံတွေကိုတွေ့ထိသောအပြင်ဒါဖတ်တာကကြည့်လို့ပြပါတွေ့ထိသောအပြင်သူကအဲ့ဒုက္ခဆိုတဲ့ဒုက္ခဖြစ်စေမယ်ချမ်းသာရင်ချမ်းသာတယ်ဆင်းရဲရင်ဆင်းရဲတယ်အာဆင်းရဲလည်းမဟုတ်ဘူးချမ်းသာလည်းမဟုတ်ဘူးအလယ်လက်ဖြစ်တဲ့ဥပက္ခာအဲ့ဒီဝေဒနာတွေကိုဖြစ်ပေါ်စေခြင်းအပြင်ဒါတတ္တဝါတွေကိုတည်နေစေတာဒါဘာကကျေးဇူးပြုအောင်ဖတ်တာကကျေးဇူးပြုဘာကကျေးဇူးပြုတာဖတ်တာကကျေးဇူးပြုနေတာပါဗျာ ဟောနောက်တစ်ခုမနောတင်စေတနာတဲ့မနောတင်စေတနာ ကုသလကုသလကမ္မဝတေနာအာယုအာယုဟမာနာယေဝဘဝမူလနိဗ္ဗာဒနာတော်တတ္တနံထိတိယဟောတိဟောဒါကတစ်ချက်ဒါကဘာပြောအောင်ဆိုတော့ခုနမနောတင်စေတနာလေးမနောတင်စေတနာလေးကဘာလဲတော့ကုသလကုသလကမ္မဝဒေနာကုသိုလ်အကုသိုလ်တွေအစွမ်းအပြင်ကုသိုလ်ကံလည်းပဲကောင်းကံဤပေါ့ဖြစ်အောင် အခုနအကုသိုလ်တို့မကောင်းကံတွေမကောင်းတဲ့ကံတွေမကောင်းတဲ့အမှုတွေဖြစ်အောင်သူကစေတော်ပေးနေတာဒီစေတနာကအဲ့လိုစေတော်ပြီးတော့အာယုဟနဆိုတဲ့ကဖြစ်အောင်သူကအာယုဟနစေတော်ပေးနေတယ်လုပ်ပေးလုပ်ပေးခြင်းအပြင်ဗါတဲ့တော့ဘာဝမူလနိဗ္ဗာဒနာတော်ဘာဝရဲ့အရင်အမြစ်ကိုဖြစ်စေအဲ့တော့ဒီစေတနာလေးကလှုံ့ဆော်လိုက်တဲ့အခါကျတော့ဒါကြီးတွေကမှဒီအရင်ကကကမ္မဘဝဖြစ်သွားတာဘာဘဝဖြစ်ကာမဘဝဖြစ်သွားတာပါကာမဘဝဖြစ်မယ်ကာမဘဝဖြစ်မယ်ဥမာ သူကစေဆောင်လိုက်တဲ့အခါကျတော့ကောင်းတဲ့အမှုတွေပြုလိုက်တယ်ကောင်းကံတွေမကောင်းတဲ့အမှုတွေပြုလိုက်တယ်အကုသိုလ်ပေါ့မကောင်းကံတွေအဲဆိုတဲ့ကမ္မဘောအဲ့ရနေပြီးတော့နောက်ဥပပတ္တိဘောကမ္မဘောကရင့်ကျက်လို့ကြည်တူပြီးတာနောက်ဥပပတ္တိဘောဖြစ်တာပေါ့အဲ့ဒါကစေတနာကကြည်တူပြီးတော့အဲ့လိုအပြင်ဘောမူလနိဗ္ဗာဒနာတော့ဘဝဤမူလအရင်အမြစ်ကိုပြီးစေခြင်းအပြင်တတ္တနံတတ္တဝါတို့ဟာတိတိယတိချင်းဒီဟောတိပြည်တတ္တဝါတွေတည်တာအဲ့ဒါဘာကကြည်တူပြီးတော့စေတနာမနောတင်စေတနာလို့ခေါ်တဲ့ စေတနာကကျေးဇူးပြုတာဘာကကျေးဇူးပြုတာစေတနာကကျေးဇူးပြုတာပါဗျာစေတနာကကျေးဇူးပြုဟောနောက်တစ်ချက်ကျတော့ဆိုတော့ဝိညာဏံဝိဇာဏနာမေဝနာမရူပဘောတဏိနာတတဏံတိတိယဝိညာဉ်ကအာယုံကိုသူသိတာအထူးသဖြင့်သိအဲ့လိုအထူးသဖြင့်သိခြင်းအပြင်နာယုတ်ကိုဖြစ်စေတယ်အဲ့လိုသိသိတော့သိသိတည်တာလင်ဖြစ်၍နာနဲ့ယုတ်ကိုပေါ့နာနဲ့ယုတ်ဆိုတာနာဆိုတာသူဝိညာဉ်နဲ့ရှင်မောရှင်ပဲ စေတသိက်တွေကိုနာလို့ခေါ်ပြီးတော့အဲ့ဒီသူ့ကိုဖြစ်ပေါ်သူကဖြစ်ပေါ်စေတဲ့စေတသယုတ်အဲ့လိုနာနဲ့ယုတ်ကိုတနည်းအားဖြင့်ဒီနေရာမှာတော့ဥစဉ်တို့ပြိတ္တန်တွေခိုက်ဆိုတော့ကမ္မဇယုတ်ကိုယူရတယ်ကမ္မဇယုတ်ဆိုတာဟိုကမ္မဇယုတ်30ပေါ့ဒီကထဲမှာတော့အဲ့ဒါကိုဆိုတာကမ္မဇယုတ်30ကိုတိုက်ရိုက်ပွင့်ပြိတ္တန်တွေခိုက်မှာဆိုကြပါစို့လူသားအတွက်ကွက်ပြီးတော့ပြောကြမယ်ဆိုရင် ဟိုဉာဏ်ကောပီတိကောရှိမဲ့ဉာဏ်တရား34လုံးတော့ရှိတယ်ဘူဘတ်ဝိညာဉ်ပိဋကဏိဝိညာဉ်အနေနဲ့34လုံးရှိ34လုံးရှိအဲ့ဒါမှာပိဋကဏိဆိုတဲ့ဝိညာဉ်စိတ်ကိုနှုတ်လိုက်လို့ရှိရင်33လုံးတော့စေတသိက်တရားတွေကိုဒါနန်းလို့ခေါ်ပြီးတော့ထိုအခိုင်ပဋိသန္ဓေအခိုင်မှာဖြစ်တယ်ခုနကမ္မဇယုတ်30ပေါ့ယုတ်ပေါင်း3ယုတ်မျိုးစားယုတ်ပေါင်း30အဲ့ဒါကိုကြတော့သူကဘာလဲဆိုတော့ဒါယုတ်လို့ပေါ့အပဋိသန္ဓေကမ္မဇကတ္တထယုတ်အဲ့ဒါကိုဖြစ်ပေါ်စေတာဒါဝိညာဉ်ကဖြစ်ပေါ်စေတာလို့တလူနားလည်ရ အဲ့တော့ဒါကြောင့်မလို့ဦးဇင်းတို့စေရာတံပြုတ်တက္ကနာဓမ္မနဲ့တန်သမုဋ္ဌာနာနိစ္စအရူပါအဲ့တော့ခုနအရူပိနောအာဟာရတံပြုတ်တက္ကနာဓမ္မနဲ့တန်သမုဋ္ဌာနာနိစ္စအရူပါနဲ့ဆိုပြီးဒီလိုကြည်သူပြုတာပေါ့အဲ့ဒါကတော့ဒါသူကအာဟာရ၄ပါးကဘာတွေလဲဆိုတာကိုနံပါတ်1တိပြီးအဲ့အာဟာရကသူ့ရဲ့ဆံရဆံရအကျိုးတရားတွေကိုစောင့်နေဆိုတဲ့အပိုင်းမှာကပတိကာရအာဟာရကသူကဩဇာဓမ္မကယုတ်ကိုစောင့်နေဩဇာဓမ္မကယုတ်စင်တာဆိုတော့မကဘူးကမ္မဇယုတ်ကိုလည်းသူကစောင့်ရှောက်တယ် စောင့်ရှောက်ပေးခြင်းအဖြစ်လည်းသူဆောင်ထားတယ်။နောက်တကဖတ်တာဟာရကခုနဝေဒနာ၃မျိုးကိုဆောင်ထားတယ်။နောက်တကမနောတင်စေတနာဟာရဆိုတဲ့စေတနာကဘဝ၃ပါးကိုဆောင်ထားတယ်။အဲ့တော့ဘဝ၃ပါးဆိုတော့ဘဝရဲ့အရင်းအမြစ်ဆိုတော့ဘဝ၃ပါးဆိုတော့ခုနကောင်းကံတွေလုပ်ရင်ကောင်းတဲ့သူကတိဘဝဆိုလူဘုံနတ်ဘုံဗြဟ္မဘုံဆိုတဲ့ဒီလိုဘုံတွေပေါ့အဲ့တော့ဗြဟ္မဘုံထဲမှာတော့ဟိုရူပအရူပဆိုတဲ့ဒီလိုရှိတာပဲအဲ့တော့ကျွန်တော်ဘဝ၃ပါးဆိုတော့ကာမဘဝရူပဘဝအရူပဘဝဒီလိုဘဝ၃ပါးကိုပြောတာအဲ့ဘဝ၃ပါးကိုစောင့်ထားမှာ နောက်တစ်ခါကျတော့ဝိညာဏံဝိညာဏံကကြောင့်ကပိတန်ဒီပရိတန်ဒီနာယုတ်ကိုစောင့်နေဆိုပြီးဒါကဒီအကြောင်းတရားအနေနဲ့ဒါသင်တို့နားလည်ရမှာအဲ့လိုနားလည်ပြီးကောင်းပြီဒါအာဟာရကိုလည်းနားလည်ပြီးအာဟာရ၄မျိုးကိုလည်းမိမိတို့ကနားလည်ပြီးဒီအာဟာရ၄မျိုးကဟိုစောင့်ထားတဲ့တနည်းအားဖြင့်သူတို့ကစောင့်ထားတဲ့သူတို့ကဖြစ်စီတဲ့အကျိုးတရားကိုလည်းမိမိတို့ကနားလည်ပြီးဆိုတဲ့အခါကျတော့မှဦးဇင်းတို့မူရင်းတုတ်တံကိုပြန်ပြီးတော့သွားကြရအောင်အဲ့တော့မူရင်းတုတ်တံကအဲ့ကြမှာသူကဘာပြောတော့ဆိုတော့ အဲ့တော့ဒီအာဟာရလေးပါးကိုဖျားခြင်းကခုနဖြစ်ပြီးဖြစ်စေသောတတ္တဝါတွေဖြစ်ပြီးဖြစ်စေဆိုတော့ဦးဇင်းတို့အိဗေကလေးကဖွင့်လာတော့အများကြီးရှိအဲ့ဒီအများကြီးတဲ့ကလိုရင်းဦးဇင်းတို့ဒီနားလည်မဲ့ဖွင့်ဆိုချက်ဆိုရင်တော့ဖြစ်ပြီးနဲ့ဖြစ်လက်တံပေါ့နော်ဖြစ်ဖြစ်လာလက်တံဆိုအဲ့တော့ဖြစ်ပြီးဆိုတော့ဦးဇင်းတို့အတ္တခပုဂ္ဂိုလ်ပေါ့လေအတ္တကပုဂ္ဂိုလ်ဆိုတော့အတ္တခပုဂ္ဂိုလ်ပေါ့နော်ယန္တာပုဂ္ဂိုလ်ပေါ့ပေါ့လေဘာလို့ယန္တာပုဂ္ဂိုလ်ဒီကနောက်ထပ်တော့ထပ်မဖြစ်တော့ဖြစ်လာမှာတော့မဟုတ်တော့သို့တော့ဖြစ်တော့ဖြစ်ပြီ နောက်တစ်ခါကျတော့ဂျန်တဲ့နမဦးဇင်းတို့အားလုံးဟိုအောက်မကရံအောက်အရိယာပုဂ္ဂိုလ်တွေပေါ့အရတ္တအရတ္တဖလအရတ္တဖလတံပုဂ္ဂိုလ်ပါလွဲလို့ကြောက်အောက်ကဒီအရိယာပုဂ္ဂိုလ်တွေကြတော့သူကပြောတစ်ခအဲ့ဒီပုဂ္ဂိုလ်တွေမှာကြလို့ရှိရင်တော့သူကဘာဖြစ်တော့ဆိုတော့အဲ့ဒီပုဂ္ဂိုလ်တွေနဲ့အားလုံးသောပုထုဇဉ်တွေကတော့ဒါဦးဇင်းတို့ဘဝကိုရှာမိနေစေပေါ့အာတံဘိုးဒီနာနောက်တဲ့ဘဝတွေဘဝတွေထက်တက်ဖြစ်လာအောင်အဲ့ဒီပုဂ္ဂိုလ်တွေရဲ့အတွက်ဒါ ဒီအာရာ၄မျိုးကကျေးဇူးပြုတယ်နော်အဲ့အာရာ၄မျိုးကျေးဇူးပြုတယ်ဆိုပြီးတော့မှဘုရားရှင်ကဗာဆက်ဟောတော့ဆိုတော့ဣမေဘိကဝေသတ္တရောအာရာဂိဏိဒါနာဂိဏသမှုရိယဂိဏဇာတိကာဂိဏပဘဝအဲ့တော့အဲ့ဒီမှာအာဟာရ၄မျိုးကိုဘုရားရှင်ကခုနဟောပြီးတကယ်အဲ့အာဟာရ၄မျိုးကိုအာဟာရ၄မျိုးကနိဒါနာအကြောင်းရင်းသမှုရိယဖြစ်ကြောင်းဇာတိဆိုတဲ့ဇင်းမြစ်အကြောင်းရင်းနောက်တကပဘဝဆိုတဲ့အမောအစဟာဘာလေဒါကိုသွားပြီးတော့ဟို ဘုရားရှင်မိဂုံလေးထုတ်တာမိဂုံထုတ်ပြီးတော့ဘာပြောတော့ဒီမေဇတာရောဟာရတဏနိဒာနာတဏသမှုတရားတဏဇာတိကတဏပပဝအဲ့ဒီအာဟာရ၄ပါးကိုအာဟာရ၄ပါးရဲ့အကြောင်းကဘာလဲဆိုတော့အကြောင်းရင်းကတဏနိဒာနာတဏဒီအကြောင်းရင်းရှိတယ်တဏသမှုတရားတဏဒီဖြစ်ကြောင်းရှိတယ်တဏဇာတိကတဏလျင်ဇာတိရှိရေတဏပပဝတဏလျင်အမောအစရှိအဲ့တော့ဦးဇင်းတို့ခုနပြောသလိုပေါ့အာဟာရ၄ပါးခုန နားလည်လွယ်အောင်ပြောရင်တပ်ပိတ္တရာအာဟာရဒိဋ္ဌိကဆိုတဲ့အာဟာရကဆောင်ထားတဲ့တတ္တဝါအဲ့ဒီအာဟာရကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုလိုက်လိုက်တဲ့အခါကျတော့သူ့ကိုဖြစ်ပေါ်စေတာကဘာလဲတော့တဏှာဘာလဲတော့အာဟာရကိုဖြစ်စေတာတဏှာပါဗျာအာဟာရရဲ့အကြောင်းရင်းကိုစစ်လိုက်တော့တဏှာအပြီးတဲ့အခါကျတော့မှအဲ့ဒီမှာတဏှာဇာယံဘိကဝေဂိဏိဒါနံဂိဏသမှုတရားဂိဏဇာတိကဂိဏပဘဝအဲ့ဒီတဏှာအဲ့ဒီတဏှာကိုဖြစ်စေတယ်အာအကြောင်းရင်းအဖြစ်ကြောင့် ဆိုတော့အကုန်လုံးကိုဦးဇင်းတို့ဒီသကလုံး၄လုံးပေါ့ဏိဒါနသမုဒယဇာတိပဘဝဆိုတဲ့ဟာကိုပြောရင်အကြောင်းပါပဲเนาะသကလုံးချုပ်လိုက်တော့အကြောင်းပေါ့အဲ့တော့တဏှာကိုဖြစ်စေတတ်တဲ့အကြောင်းပါလဲလို့မိတဲ့အခါကျတော့တဏှာဝေဒနာဏိဒါနဝေဒနာသမုဒယဝေဒနာဇာတိကဝေဒနာပဘဝတဏှာကိုဖြစ်စေတတ်တဲ့အကြောင်းရင်းဖြစ်အကြောင်းရင်းဆိုတဲ့ဏိဒါနဆိုတဲ့အကြောင်းရင်းကဝေဒနာနောက်တကဖြစ်ကြောင်းဆိုတဲ့သမုဒယဖြစ်ကြောင်းကလည်းဝေဒနာသမုဒယနောက်တက ဝေဒနာဇာတိကဝေဒနာလင်ဖြစ်ချင်းရှိတယ်နောက်တစ်ခါဝေဒနာပဘဝဝေဒနာလင်အမောအစရှိတယ်အဲ့တော့တဏှာရဲ့အကြောင်းကိုသိလိုက်တဲ့အခါကျတော့ဗါတယ်တော့ဝေဒနာဗါတယ်တော့တဏှာရဲ့အကြောင်းကဝေဒနာပါဗျာတဏှာကိုဖြစ်စေတာဝေဒနာခံစားမှုကြောင့်တဏှာဖြစ်တယ်ဟောပြီးတဲ့အခါကျတော့မှဝေဒနာဇာယံဘိကဝေကိဏိဒါနံကိဏ္ဍမှုတရားကိဏ္ဍာတိကကိဏ္ဍပဘဝအဲ့ဝေဒနာကိုဖြစ်စေတဲ့အကြောင်းကဗါတယ် ဝေဒနာဖတ်တာနိဒာနာဖတ်တာသမှုရိယဖတ်တာဇာတိကဖတ်တာပပဝဝေဒနာကိုဖြစ်စေတာကဖတ်တာဝေဒနာရဲ့အကြောင်းရင်းကဖတ်တာဝေဒနာရဲ့အကြောင်းရင်းကပါတယ်ဝေဒနာရဲ့အကြောင်းရင်းကဖတ်တာပါဗျာဝေဒနာရဲ့အကြောင်းရင်းကဖတ်တာပြီးတော့ဘတ်သောဇာယံဘိကဝေကိဏိဒါနောကိဉ္သမှုရိယကိဉ္ဇာတိကောကိဉ္ပပဝအဲ့ဒီဝေဒနာကိုဖတ်တာကိုဖြစ်စေတတ်တဲ့အကြောင်းကဘာလဲဆိုတော့ဓာတောသလာယရဏအနိဒါနောသလာယနာသမှုရိယသလာယနာဇာတိကောသလာယနာပပဝ တတကိုဖြစ်စေတာကတလာယရဏအာယရဏ6ပါနောက်တကတလာယရဏတလာယရဏိစီတံဘိကဝေကိဏိဒါနကိန္တမှုရိယကိန္ဇာတိကံကိမ္ပဘောအဲ့ဒီအာယရဏ6ပါတလာယရဏလို့ခေါ်တယ်အာယရဏ6ပါရဲ့အကြောင်းကဘာလဲဆိုတော့ဒါလာယရဏနာမရူပနိဒာနနာမရူပသမုဒိယနာမရူပဇာတိကနာမရူပပဘဝအာယနာ6ပါးကိုပြည့်တည်တာကနံယောဗါတဲ့တော့ သလယတနာကိုဖြစ်စေတာကနာယုတ်ပါဗျာ။ဒီနေရာပြင်အာယနာ6ပါးကိုဖြစ်စေတာကနာယုတ်။အာယနာ6ပါးကိုဖြစ်စေတာနာယုတ်ပါဗျာ။နာယုတ်ပြီးတဲ့အခါကျတော့မှဗါတယ်တော့နာမရူပိစီတံပိကဝေကိဏိဒါနကိဉ္သမှုရိယကိဉ္ဇာတိကံကိဉ္ပဘောနာမရူပံဝိညာဏနိဒါနဝိညာဏသမှုရိယဝိညာဏဇာတိကံဝိညာဏပဘောအဲ့နာယုတ်ကိုဖြစ်စေတဲ့အကြောင်းတရားပါလဲဆိုတော့ ဝိညာဉ်တဲ့ဗါတဲ့တော့နာယုတ်ကိုဖြစ်စေတာကဝိညာဉ်ပါဖေဟာနာယုတ်ကိုဖြစ်ပေါ်စေတတ်တဲ့အကြောင်းကဝိညာဉ်နောက်တကဝိညာဏိညိတံပိကဝေကိဏိဒါနံကိဏမှုရိယံကိဉ္ဇာတိကံကိမ္ပပောအဲ့ဒီဝိညာဏကိုဝိညာဉ်ကိုဖြစ်ပေါ်စေတတ်တဲ့အကြောင်းဝိညာဉ်ရဲ့အကြောင်းကဘာလဲလို့ဆိုတဲ့အခါကျတော့ဝိညာဏံသင်္ခါရဏိဒါနံသင်္ခါရသမှုရိယံသင်္ခါရဇာတိကံသင်္ခါရပပော ဝိညာဉ်ရဲ့အကြောင်းရင်းကဝိညာဉ်ရဲ့အကြောင်းရင်းကသင်္ခါရဝိညာဉ်ရဲ့အကြောင်းရင်းကပါတယ်ဝိညာဉ်ရဲ့အကြောင်းရင်းကသင်္ခါရပါဗျာဝိညာဉ်ရဲ့အကြောင်းရင်းကသင်္ခါရနောက်တကသင်္ခါရစီမိဘိကဝေကိဏိဒါနာဂိဉ္တမှုရိယဂိဉ္ဇာတိကဂိဉ္ပဘဝအဲ့ဒီသင်္ခါရရဲ့အကြောင်းရင်းကိုသိလိုက်တော့သင်္ခါရရဲ့အကြောင်းရင်းကဘာလဲဟောဒါသင်္ခါရရဲ့အကြောင်းရင်းကဘာလဲဆိုတော့သင်္ခါရ သင်္ခါရအဝိဇ္ဇာနိဒာနအဝိဇ္ဇာသမှုတရားအဝိဇ္ဇာဇာတိကအဝိဇ္ဇာပဘဝအဝိဇ္ဇာပဘဝသင်္ခါရကဲ့အကြောင်းသင်္ခါရသင်္ခါရကိုသင်္ခါရကဲ့အကြောင်းရင်းကအဝိဇ္ဇာသင်္ခါရကိုဖြစ်ကြောင်းကအဝိဇ္ဇာသင်္ခါရကဲ့စဖြစ်တာအဝိဇ္ဇာသင်္ခါရကဲ့အမောအစကအဝိဇ္ဇာအဲ့တော့သင်္ခါရရဲ့အကြောင်းပြန်ပြောရင်အဝိဇ္ဇာသင်္ခါရရဲ့အကြောင်းကဘာလဲ သင်္ခါရရဲ့အကြောင်းကအဝိဇ္ဇာပါဗျာအဝိဇ္ဇာတဲ့အဲ့တော့ဒီခါကြီးလေးဒီမှာကြီးဒါကဦးဇင်းတို့ခုနပြောတယ်ဝေဒနာပစ္စယတဏဟုတ်လားအဲ့ဒါကို तू ကဝေဒနာပစ္စယတဏဝေဒနာကြောင့်တဏဖြစ်တယ်လို့မပြောဘဲနဲ့တဏရဲ့အကြောင်းကဘာလဲလို့နောက်ကြောင်းကိုပြန်ပြောတာတကယ်တော့ပစ္စယသုံးပါအလုံးလုံးမနေကိုဒါပြောင်းပြန်ပြန်သွားနေတာမဟုတ်ဘူးလားဟုတ်ပါတယ်ဗျာပစ္စယသုံးပါဒါအလုံးလုံးမနေကိုပြောင်းပြန်ပြန်သွားတော့ဒီလုံးမနေဖြစ်တာ သို့တော်ဦးဇင်းတို့ဟိုရိုးရိုးသွားတော့ကတော့ဟိုဇာတိသရမဏကနေပြီးအပိဿာတိုင်အောင်သွားတော့သူကမျက်စိအသိမလဲဘူးခါးတယ်ရလဲဖြတ်တော့တခါလေးမှဘယ်အစာမှမသိလို့သူကအာဟာရ၄ပါးကိုဂိုင်ဟောလိုက်တာသို့တော်အာဟာရ၄ပါးရဲ့အကြောင်းရင်းကိုစစ်တော့ပါတယ်တဏှာပါတယ်တော့အာဟာရ၄ပါးရဲ့အကြောင်းရင်းကတဏှာပါဗျာဟောအာဟာရဆိုတော့ဦးဇင်းတို့အာဟာရ၄ပါးရဲ့အကြောင်းရင်းကတဏှာအဲ့အာဟာရကောင်ပါတယ်ဆိုတော့ခုနကအာဟာရကတွေ့ကြည့်ရလေဖတ်တာလေအဖတ်တာတွေ့ကြည့်တဲ့အခါကျဖတ်တာဖတ်တာပစ္စယဝေဒနာမလား တင်ပါဗျာအာသပစ္စယဝေဒနာဒီလိုလာမှာအဲ့တော့သူကအဲ့ဒါကိုသူကဂျားလိုက်ကနေခောက်ဖြတ်ပြီးတယ်ပြီးတော့ဟာရကိုအရင်ဆုံးကင်လိုက်တာပဲဆိုလိုရင်းပြောချင်တာကအကျိုးတစ်ခုကိုကင်လိုက်တယ်အကျိုးတစ်ခုကိုကင်ပြီးအဲ့အကျိုးကအရင်အရင်ကိုတခါလဲလိုက်လိုက်လိုက်လိုက်တောက်ချောက်လိုက်သွားတာပဲဒီလိုပြောချင်တာအဲ့တော့ဒါကတော့တတ္တဝါတွေဟောတာဒါကြောင့်မလို့ဒီပြိဿသမုပ္ပါဒေသနာတော်ကိုသူတို့လေးနည်းခွဲပြီးဟောတယ်တတ္တဝါတွေရဲ့အင်းဒီဒီရိုက်ကနောက်တစ်ခါဖျက်ရှင်ရဲ့ဒေသနာဟောတန်လာလို့ခေါ်ဒေသနာတော်ကိုတင့်တယ်ဆံပေးခြင်း စံပေဇေတာရေပေါ့ဒီအကြောင်းတရားတွေကြောင့်ပြိဿသမုပ္ပါကိုဒီလိုမျိုးနည်းတွေခွဲဟောတာတကယ်တော့ဟိုတနည်းကိုပိုင်ပိုင်နိုင်နိုင်ရထားရင်ဒါကအကုန်လုံးကပြည့်ပြည့်စုံအပြည့်ပြည့်စုံတယ်ဆိုတာဥမာဆိုကြပါဆိုပြိဿသမုပ္ပါကိုသင်တို့ပထမနေဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝิญဉ်ဖြစ်ပုံကောင်းနားလည်ထားလို့သူတော်ကောင်းတယောက်တည်းအခုဒီရှုွက်ဒီတကကြီးတကမကြီးအထူးအဆန်းတော့မဟုတ်တော့ဘူးအထူးအဆန်းဟုတ်သေးလားအထူးအဆန်းတော့မဟုတ်တော့ပါဘူးခင်ဗျာသို့တော့သူကဒီ ကင်ထားတဲ့အကျိုးတရားနေရာမှာအာဟာရ၄ပါးအနေနဲ့ကင်ထားတဲ့အတွက်အဲ့ဒါကိုတော့ကိုကမိအောင်ခုနလိုပေါ့နားလည်ဘူးအာဟာရ၄ပါးဆိုတာဘာဒီအာဟာရတွေကဆောင်းထားတာဘာဆိုတာကိုတော့ကိုယ့်ဘက်ကသိဖို့လိုတယ်အဲ့ဒါသိပြီးတာနဲ့သူ့ကိုဖြစ်ပေါ်စေတာလေကိုဓမ္မတုတ်တန်ဒေသနာချင်းပေါ့ဣမေဇတာတော့အာဟာရဣမေဣမေဘိကဝေဇတာတော့အာဟာရဂိဏိဒါနာဂိဏ္ဍမှုရိယဂိဏ္ဍဇာတိကဂိဏ္ဍပဘဝဒါပဲအဲ့ဒီအာဟာရကိုနားလည်ပြီးအာဟာရ၄ပါးကိုလည်းနားလည်ပြီးအာဟာရ၄ပါးဆိုတာပါ ဒီအာရတွေကဆောင်ထားတဲ့အကျိုးတရားကိုလည်းကိုကနားလည်ပြီးဆိုတာနဲ့ဒီတစ်ခုကိုကင်လိုက်ပြီးတော့သူ့ရဲ့အကြောင်းကိုရှာလာအဲ့တော့ဒီအာဟာရကိုဖြစ်ပေါ်စေတတ်တဲ့အာဟာရလေးပါးကိုဖြစ်ပေါ်စေတတ်တဲ့အကြောင်းဒီဂဗရိကာရအာဟာရကိုဖြစ်ပေါ်စေတတ်တဲ့အကြောင်းပဲဖြစ်ဖြစ်နောက်တကဖတ်တအာဟာရကိုဖြစ်ပေါ်စေတတ်တဲ့အကြောင်းပဲဖြစ်ဖြစ်မနောသင်စေနာအာဟာရကိုဖြစ်ပေါ်စေတတ်တဲ့အကြောင်းပဲဖြစ်ဖြစ်ကိုကမိတာကဂဗရိကာရအာဟာရကိုကိုကသွားတွေးထားရဲဆိုသူ့ကိုဖြစ်စေတတ်တဲ့အကြောင်းကိုရှာဖတ်တကိုကိုကနားလည်ထားတယ်ဖတ်တကိုဖတ်တကိုဖြစ်ပေါ်စေတတ်တယ်ဖတ်တအာဟာရကိုဖြစ်ပေါ်စေတတ်တယ် အကြောင်းကဘာတော့အဲတကယ်၍ကိုကမနောတင်စေနာရကိုကိုကသိထားပြီးမြင်ထားပြီးဆိုရင်သူ့ကိုဖြစ်ပေါ်စေရတဲ့အကြောင်းကဘာတော့သို့မလို့ကိုကခုနဝိညာဏဟာရကိုကိုကသိထားတယ်မိထားတဲ့ပုဂ္ဂိုလ်ကလေဒီဝိညာဏဟာရကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားဘာလဲအဲ့လိုရှာမှာဒါကိုပြောတာပေါ့စတ္တရောအာဟာရကိဏိဌာနာဘာလဲသူ့ရဲ့အကြောင်းရင်းကကိန်သမှုရိယာသူ့ကိုဖြစ်ကြောင်းကဘာလဲကိန်ဇာတိကသူ့ရဲ့ ဇာတိလို့ခေါ်တဲ့ဖြစ်ချင်းကသူ့ကိုဖြစ်စေတာကဘာတော့နောက်တကပပဝဒီအာဟာရ၄ပါးတွေကတစ်မျိုးမျိုးပဲဖြစ်ဖြစ်နှစ်မျိုးပဲဖြစ်ဖြစ်သုံးမျိုးပဲဖြစ်ဖြစ်လေးမျိုးပဲဖြစ်ဖြစ်အဲ့အာဟာရကိုဖြစ်ပေါ်စေတတ်တဲ့အာဟာရကအကြောင်းရင်းအမွန်အစကဘာလဲသူတို့ရင်ပြောတော့ဒီလေးချက်ကသကလုံးကိုဟိုပြောမှဆိုဘုရားရှင်တို့ဒီဒါသကလုံးကိုပြည့်ပြည့်ပြည့်ပြည့်စုံစုံနဲ့ဒါကြွယ်ကြွယ်ဝဝသုံးထားတာတကယ်တော့အကြောင်းပြောတာအကြောင်းရင်းပဲအကြောင်းရင်းကဘာလဲအာဟာရတစ်ခုကိုဖမ်းမိလိုက်တာနဲ့ဒီအာဟာရရဲ့အကြောင်းရင်းကဘာလဲလို့ကိုကကြည့်လိုက် အဲ့တော့ဆိုကြမှာဆိုခုနမျက်လုံးထဲမှာမြင်လာမြင်လာတာတော့တကယ်ကြီးဒီကမိုက်တွေခုနဘတ်တာဟာရတို့မနောသင်္စေနာဟာရတို့ဝိညာဏဟာရတို့ဆိုတာပြုံးကလေးသိရတာနည်းနည်းခက်ချင်းခက်ပေါ့ခက်ကောင်းခက်မယ်ဒီဂပရိကာရအာဟာရကတော့တခါကြီးတခါကြီးသိရတာမလွယ်ဘူးလားသိရတာလွယ်ပါတယ်ဖေဟာသိရတာလွယ်တယ်တတ္တဝါတွေကိုတပ်ပိတ္တအာဟာရဓိဋ္ဌိကတတ္တဝါတွေကိုဆောင်းတာအာဟာရသို့တော့အာဟာရဆိုတဲ့နေရာမှာတခါကြီးတခါကြီးပဋ္ဌာန်းမှာလည်းပြန်ကြည့်မယ်ထူးခြားတာလေးတစ်ခုတော့ပါတယ်ငါထူးခြားတာမှာတော့ဆိုတဲ့အခါကျတော့ဦးဇင်းတို့အာဟာရကို အာဟာရလို့လုံးလုံးလေးမသုံးဘူးဂဗရီကာရအာဟာရလို့သူတို့သုံးတယ်အာဟာရတစ်လုံးနဲ့မသုံးဘူးဘာကြောင့်အာဟာရတစ်လုံးနဲ့မသုံးဘူးဆိုတဲ့ခါကျဒီဦးဇင်းတို့ဟိုအလုံလွဲကိုမပြုတ်ရတော့လေပြုတ်ရတကယ်သူဆိုပြီးဒီလိုမျိုးလေးထည့်တာဘာလဲမင်းတဲ့အခါကျတော့ဒီအပြင်ဘက်မှာရှိနေတဲ့ခုနဒီဩဇာဓမ္မကကလပ်ရုပ်တွေရှိနေတဲ့ဒီဩဇာဓာတ်ပေါ့အစီအစေးဓာတ်ကလေးကဦးဇင်းတို့ပြင်မဒီဗဟိတမှာရှိတယ်ရုပ်တိုင်းရုပ်တိုင်းမှာရှိတယ်တက်ချီမှာလည်းရှိတယ်တက်မက်မှာလည်းရှိတယ်အကုန်လုံးမှာဒီ ဩဇာဆိုတဲ့အစီအစီလေးဩဇာတက်ကလေးအာဟာရတက်ကလေးဒါတွေကရှိပြီးသားဒါပေမဲ့ဦးဇင်းတို့ပထမမှာပဲဖြစ်ဖြစ်ခုဒီမှာပဲကြည့်ကြည့်ဒီကကြီးတေုံမှာကြည့်တဲ့အခါမှာဂရဗတီကတော့အာဟာရလို့ပဲသုံးတယ်ရိုးရိုးအာဟာရဆိုတဲ့ဒီဩဇာတက်ကလေးတစ်ခုလေးကိုယူထားတာပေါ့ဒါဘာပြောချင်တာလို့ဆိုတော့ဒီအာဟာရကဦးဇင်းတို့ဒီဒါကြောင့်မလို့ဒီမှာကျတော့နည်းနည်းလေးတော့ဟိုနားလေရတာပေါ့နော်ရေပုံရတော့လွယ်ပေမဲ့တကယ်ရှုတဲ့အပိုင်းမှာတော့နည်းနည်းလေးဒါကိုနားလေအောင်ပြောပြရနားလေအောင်ပြောပြရတယ်ဆိုတာကဒီအာဟာရဒီဦးဇင်းတို့ ဒီပစ္စကတေဇောလို့ခေါ်တယ်ဦးဇင်းတို့ဒီဟိုဥပဒေနကပေါ့ဦးဇင်းတို့ခန္ဓာကိုယ်မှာရှိတဲ့ဒီပစ္စကတေဇောတတ်နဲ့သွားတွေ့တဲ့အခါကျမှသူကဒီကျေသူပြုတယ်ခုနဟိုအော်တာဓမ္မကကလပ်ယုတ်တွေကိုသူဖြစ်နေတာဗိဓာမှာသူ့ဘသူရှိနေတုန်းကတော့သူကမဖြစ်ဘူးဒါကြောင့်မလို့ဂဗရိကာရောအဟာရောဆိုတဲ့ဂဗရိကာရောဆိုတာလေးကိုထည့်သုံးတာအဟာရောတယ်မသုံးမနဲ့ဂဗရိကာရောလို့ဒါကိုဆက်သုံးတာအလုပ်လေးမပြုတော့လေပြုတကယ်သူအားနဲ့ပတ်သက်လို့တော့ဦးဇင်းတို့ဒီတကယ်ရှုတဲ့အပိုင်းပေါ့ တကယ်ရှုတဲ့အပိုင်းကြလို့ရှိရင်ဒါကိုကိုကနည်းနည်းလေးတော့ဟိုဝရိယလေးထားပေါ့လေဝရိယလေးထားပြီးကြောင်ရလေးစိုက်ပြီးရှုဖို့လိုတာပေါ့အဲ့လိုမဟုတ်လို့ရှိရင်တော့ဦးဇင်းတို့ဒီညမှာနည်းနည်းတော့ဒါဟိုမျက်စိလေသွားတတ်အဲ့တော့ဦးဇင်းတို့ဒီအာဟာရကဟိုဖြစ်ပေါ်စီတယ်ဆိုတဲ့အပိုင်းမှာပေါ့နော်ဒဗရိကာလအာဟာရကဖြစ်ပေါ်စီတယ်ဆိုတဲ့အပိုင်းမှာသူကဒီဟိုကမ္မဇဩဇာကြောင့်ဖြစ်တဲ့အာဟာရဇဩဇာဆိုတာရှိတယ် နောက်ကစိတ်တဇဩဇာကြောင့်ဖြစ်တဲ့အာရဇဩဇာဆိုတာလည်းရှိဥဒုဇဩဇာကြောင့်ဖြစ်တဲ့အာရဇဩဇာဆိုလည်းရှိနောက်တစ်ခါအာရဇဩဇာကြောင့်ဖြစ်တဲ့အာရဇဩဇာဆိုလည်းရှိဆိုလိုရင်းကပြန်ပြောမယ်ဆိုတခါကြီးတကယ်အဲ့ဒါကြောင့်နည်းနည်းရှုပ်သွားမှာပဲအဲ့ဒါတော့စိတ်ရှိရှိနဲ့ကိုယ်တကယ်ရှုခွက်ပိုင်းကိုရောက်ရင်ပဲဖြစ်ဖြစ်ပေါ့ဒါစိတ်ရှိရှိနဲ့ပြန်ပြီးတော့လေ့လာဆိုလိုရင်းကဦးဇင်းတို့ယုတ်ကဦးဇင်းတို့ကံကြောင့်ဖြစ်တဲ့ယုတ်စိတ်ကြောင့်ဖြစ်တဲ့ယုတ်ဥဒုကြောင့်ဖြစ်တဲ့ယုတ်အာရဇကြောင့်ဖြစ်တဲ့ယုတ်ဆိုတာဒါရှိတယ် အဲ့ဒီထဲမှာဦးဇင်းတို့ဒီစိတ်ကြောင့်ဖြစ်တဲ့ယုတ်ထဲမှာလည်းဒီဩဇာဓာတ်ဆိုတာပါတယ်ဒါကိုဦးဇင်းတို့ဗမာလိုနားလည်အောင်ပြောတော့ကာမဇဩဇာလို့ဒီလိုပြောတာအဲနောက်တစ်ခါကစိတ်ကြောင့်ဖြစ်တဲ့ယုတ်ထဲမှာလည်းဒီဩဇာဓာတ်ကလေးပါတယ်အဲသူကဩဇာကသူကအောက်နေဘောကယုတ်ထဲမှာပါတယ်ပထဝီအာဘောတေဇောဝါယောဟောနဂန္ဓအရတ္တဩဇာဆိုပြီးတော့ရှစ်ခုဒါခွဲခြားလို့မရအောင်အောက်နေဘောကဆိုတာဩဇာလေးတကူလေးဖယ်ထုတ်ထားလို့မရဘူးဘယ်ယုတ်မှာပဲဖြစ်ဖြစ်အ ਨੇ ဆုံးမှာဩဇာလေးရှစ်ခုမြောက်ရှိတဲ့ယုတ်ရှိတယ် အဲ့တော့ကံကံကြောင့်ဖြစ်တဲ့ယုံမှာပဲဖြစ်ဖြစ်စိတ်ကြောင့်ဖြစ်တဲ့ယုံမှာပဲဖြစ်ဖြစ်ဥဒုကြောင့်ဖြစ်တဲ့ယုံမှာပဲဖြစ်ဖြစ်အာဟာရကြောင့်ဖြစ်တဲ့ယုံမှာပဲဖြစ်ဖြစ်ဒီဩဇာတက်ဆိုတာရှိတယ်။အဲ့ဒီဩဇာတက်ရှိတဲ့ကမှာကိုဦးဇင်းတို့ကဒီအာဟာရဆိုတာဗမာလိုနားလည်လွယ်အောင်ပြောရင်ခုနစားမြူအပ်တယ်ခုနအစာဟာရပေါ့နော်။အဲဒီစားပွဲတောက်ပွဲတွေကိုယူလိုက်တာ။အဲ့ဒီစားပွဲတောက်ပွဲတွေဒီဗဟိတမှာရှိနေကြမှာသူ့မှာဩဇာတက်တော့ရှိတယ်မှန်တယ်။ဒါပေမဲ့သူကခုနဒီဟိုအာဟာရကိုသူက ဟိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားအနေနဲ့ခုမှမတည်သေးဘူး။ဘာဖြစ်လို့လဲဦးဇင်းတို့အာဟာရတစ်ခုကိုဒကာကြီးတွေဒကာမကြီးတွေသမင်းဝိုင်းပေါ်ဦးဇင်းတို့ကလည်းကောင်းမွေညွတ်မွေဆိုတဲ့ဒကာလေးဟိုစားဝယ်တွေကိုတင်းထားပြီးထိုင်းကြည့်ရုံနဲ့ဦးဇင်းတို့အာဟာရဖြစ်ပါမလား။မဖြစ်ပါဘူးဗျာ။မဖြစ်ဘူးနော်။ထိုင်းကြည့်နေရင်တော့တရေကြတာတော့ရှင်းရှင်းပဲဟုတ်လား။ဒါပေမဲ့သူကဒီကိုခန္ဓာကိုယ်ကြီးကိုစောင့်တတ်နိုင်တယ်ဆိုရင်သူကရှိမလားမရှိပါဘူးခင်ဗျာမရှိဘူးမရှိဘူး အဲအဲ့ဒီသဘောတော့ကိုကနားလည်ရမှာပေါ့အဲသူကဘာလဲဆိုတော့ခုနဒီစားမြုပ်လိုက်ပြီစားမြုပ်လိုက်ပြီဆိုတဲ့အခါကျတော့မှဦးဇင်းတို့ဒီတန်တဲ့မှာဆိုရင်ဒီခိုင်းလေးဒီကမိုက်ကြီးခုတော့စစ်ပညာကျူတောင်းကတော့ဘယ်လိုသုံးလဲမသိဘူးဦးဇင်းတို့ဗမာလိုဆိုရင်တော့ဟိုဘာလဲဟိုတရေလို့ခေါ်မှာပေါ့နော်စားမြုပ်ကြီးလို့ခေါ်လားမသိအဲဒီခိုင်းလေးဒီကမိုက်ကြီးစစ်ပညာကျူတောင်းကပြအဲ့ဒါဘယ်လိုသုံးတရေလို့ပဲသုံးပါတယ်ဗျာ အက်ဆစ်လားအက်ဆစ်ဓာတ်လားပါလားအစာကိုချင်ညက်စေတယ်အဲ့လိုသုံးတာဒါအက်ဆစ် digestive enzyme ပါဗျာ digestive enzyme တင်ဟုတ်တယ်အဲ့လိုအဲ့လိုသုံးတာပေါ့နော်အဲ့ဒါဦးဇင်းတို့ဒီကကြတော့ဗမာလိုပြောတဲ့ကအဲ့ပါစကတေဇောပဲပါစကတေဇောသူကအဲ့ဒါဒီဒီဟိုတေဇောပေါ့ဒီဟိုတေဇောဓာတ်ရှိတာပေါ့နော်အဲ့ဒါကသူကတွေးထိလိုက်တဲ့အခါမှာသူကစပြီးအာဟာရဖြစ်အဲ့ကနေသူကစားမျိုးမျိုးချလိုက်မျိုးချလိုက်မျိုးချလိုက်တဲ့အခါမှာသူကဒီထာဂရထဲမှာတော့ဗာပြောထားလို့အဲ့ဒီ ဒီဝါလိုက်တဲ့ကာကလည်းမှုံမှုညင်ညင်ကြေးသွားတာပေါ့မှုံမှုညင်ညင်ကြေးသွားတယ်အဲ့တခုတိုင်းတခုတိုင်းကိုကသူကဒီဟွာကိုဩဇာဓမ္မကရုပ်ကိုသူကဆောင်းနေဆိုတာဖြစ်စေတာပေါ့အော်ဒီဥရုကြောင့်ဟိုဩဇာဓမ္မကကလတ်ဆိုတော့ဩဇာဓမ္မကရုပ်ဆိုတော့ဒီဩဇာလျင်၈ခုမြောက်ရှိတဲ့ရုပ်တွေရုပ်တွေထပ်ပြတာဘာပြောတာလဲဆိုတော့နားလည်လို့အောင်ထပ်ပြောအာဟာရသရုပ်တွေဖြစ်တာပဲဘာဖြစ်တာလဲတော့အာဟာရဇယုတ်ဖြစ်တာပါဗျာအဲ့တော့ဟိုလိုမျိုးအရင်ကြီးစားလို့အရင်ကြီးစံပြောပြန်တော့လေဒကာကြီးဒကာမကြီးကနားလေကိုတော့နည်းနည်းဖြတ်သွားမှာ အဲ့တော့ဗမာလိုရှင်းရှင်းပြောလို့ရှင်းရှင်းသမင်းစားရင်အာဟာရဖြစ်တယ်ဒါပဲဟုတ်ပလားသမင်းစားရင်ဘာဖြစ်တယ်သမင်းစားရင်အာဟာရဖြစ်ပါတယ်ခင်ဗျာအာစားရင်အာဟာရဖြစ်တယ်အဲ့ဒါအာဟာရဖြစ်တာပဲအဲ့ဒါဟိုစာလို့ပြောတော့အာဟာရသယုတ်ဒီဖြစ်နေတယ်တလို့ပြောတာဩဇာသမကယုတ်ကိုစောင်းထားရဆိုဒီအာဟာရကစောင်းလို့တိုးတော့ဒီအာဟာရကအပြင်မှာရှိနေလို့သူကစောင်းတာမဟုတ်ဘူးဒီယုတ်ကိုစောင်းထားတဲ့ဟာဆိုတာကဦးဇင်းတို့ဒီတပ်ပေတတ်တာဆိုတော့ဒီတတ္တဝါတွေကိုစောင်းတဲ့အာဟာရဆိုတာကဒီစားမြုံလိုက်ပါတိုးတော့ဒီအစာအာဟာရကြီးကလည်းသူက ဟိုဦးဇင်းတို့တနေရာမှာရှင်းထားတာရှိသေးတယ်ဒီအစာအာဟာရကြီးကတော့သူကသူကစားမြူမစားတော်လီစားတကယ်သူအလုံးလွဲကိုမပြုတ်တော်လီပြုတ်တကယ်သူဆိုတာကဘာပြောတာလဲဆိုတော့တကယ်ဒီဩဇာဓာတ်ကလေးကဦးဇင်းတို့ဝါလို့စားလို့ရတဲ့တဘာဝမဟုတ်သူကဒုက္ခမယုတ်ကိုခေါ်တယ်သူကဟိုဒုက္ခမယုတ်ထဲမှာပါတယ်ဩရာတိကယုတ်ထဲမှာမပါဘူးဒါပေမဲ့ဒီမှာခုနဟိုဩရာတိကဝါဒုက္ခမဝါဆိုပြီးဟိုဩဇာကိုဖွင့်တာရှိတယ်ဒါကဟိုတက်ရိုက်ဖွင့်တာမဟုတ်ဘူးအစာကျန်းတာအစာနှုတ်တာဒါကိုဒီလိုပြောချင်တာ ဒါပေမဲ့တကယ်အလုပ်လွေးကိုကြတော့ပြုလို့ရသလားဆိုတော့ဒါကြောင့်မလို့အလုပ်လွေးကိုမပြုတ်တော့တဲ့ပြုတ်တဲ့ကဲ့သို့တကယ်ဒီဩဇာတဲ့အစစ်စစ်ကိုကြပြန်တော့ဦးဇင်းတော်ဝါပြီးတော့ဒီလိုမျိုးစားနေလို့သူ့ကိုမရပြန်ဘူးဒါပေမဲ့သူပါနေတဲ့ခုနကခုနအစာပေါ့ဥမာဦးဇင်းတို့အမိတက်လိုက်တဲ့ထမင်းဆိုလဲထမင်းပေါ့ပေါင်မုံဆိုလဲပေါင်မုံပေါ့နော်ခေါက်ဆွဲဆိုလဲခေါက်ဆွဲပေါ့ဒီဟာကိုတော့ဦးဇင်းတို့ကတကယ်တော့အလိုအလွေးနေနဲ့ဝါဝါဝါလို့မရဘူးလားမရပါဘူးဗျာမဟုတ်ဘူးလေခေါက်ဆွဲတို့ထမင်းတို့မရဘူးဟောရပါတယ်ဗျာ ကောင်စဲတို့ဓမင်းတို့ကရတယ်ဟုတ်မလားသူကရတယ်သူဒါပေမဲ့သူကတကယ်သူ့ရဲ့အထဲမှာမှခုနဩဇာဆိုတဲ့အစီသေးတက်ကြီးကြီးအဲ့ဩဇာဆိုတဲ့အစီသေးတက်ကဝါလို့မရဘူးကောင်စဲတို့ဓမင်းတို့ကဝါလို့ရအဲ့တော့ဒီဝါလို့ရတဲ့ဟာထဲမှာမှခုနဝါလို့မရတဲ့ဟာရှိရင်ဒါနားလဲလဲအောင်အဲ့တော့ဒါကြောင့်မလို့အလုံလွဲကိုမပြုတ်တော့လဲပြုတ်တကယ်ဆိုတော့အလုံလွဲကိုတကယ်မပြုတ်လားလို့မေးတော့သူပါနေတဲ့ခုနအမိတက်ထားတဲ့ခေါဆွဲသူခေါဆွဲဓမင်းဆိုတဲ့ဓမင်းကိုတော့ဦးဇင်းတို့ကအလုံလွဲမပြုတ်ဘူးလားပြုတ်တယ်ပြုတ်လိုက်တယ်ဒါပေမဲ့ အဲ့အထဲမှာဘာနေရခုနဩဇာတက်ကိုတော့ဦးဇင်းတို့ကအဲ့အလုပ်လေးပြုသလားဆိုတော့မပြုတ်လိုက်ရဘူးပြုတ်လိုက်လားလားမပြုတ်လိုက်ပါဘူးတို့တော့ तू ကကျေးဇူးပြုတယ်ဒါကိုပြောတာဒါမှမဟုတ်အလုပ်လေးကိုမပြုတ်တော့လေပြုတ်ခဲ့သို့တော့ဒီအာဟာရကဒါဩဇာထံကရုပ်ကိုဒါစောင့်ထားတယ်လို့ဒီလိုပြောတာအဲ့ဒါဦးဇင်းတို့တတိချာချာတခါလေးကျတော့ရှင်းရင်ချုပ်သွားတတ်တယ်အဲ့တော့ဦးဇင်းတို့ဆက်ပြီးတော့မရှင်းမှတော်လိမ့်မယ်ဟုတ်လားအဲ့တော့သို့တော့ဒါကဦးဇင်းတို့ကဘယ်နေရာမှာထင်ရှားလဲဆိုတော့ တကယ်ရှုကံသမားကြတော့ထင်ရှားတယ်ရှုကံသမားကြတော့ဦးဇင်းတို့ကဒီယုတ်ကလန့်ကိုစပြီးတင်တဲ့အပိုင်းမှာပေါ့ယုတ်နာရူပပရိကဉာဏ်မိုင်းကိုတင်တဲ့အခါမှာဒီဩဇာယုတ်ဆိုတာရှုရတယ်အဲအဲ့ဒီဩဇာယုတ်ကိုရှိတဲ့ရှုရတဲ့အခါမှာဒီဩဇာယုတ်ရဲ့သဘောသဘောသဘာဝကိုယောဂီကဘယ်လိုနားလဲခုနဒီအစာဟာရတစ်ခုပေါ့အစာဟာရတစ်ခုကိုဖမ်းပြီးတော့သူကဗဇက်ထဲမှာရောက်သွားပြီဆိုကြပါဆိုအလုံတွေးပြူနေတယ်ခုနဝါးနေတယ်နော်ချူးလုံးနေတယ်ပေါ့ အဲဝါနေတဲ့အခိုင်မှာ तू ကဒီသမင်းကိုဝါနေတယ်သူ့မဟုတ်ခုနအစာတစ်ခုခုဝါနေဝါနေခိုင် तू တကယ်တက်ဖမ်းပြီးတော့ deliver ဆိုင်ဦးဇင်းတို့ဒီကကြီးတွေဒီကကြီးစွမ်းသူ့မဟုတ်ခေါ်ဆွဲသူ့မဟုတ်ခုနဟိုပေါင်မုံလို့တော့အမိတွေကတက်တာတကယ်လည်းအဲ့ရကိုထပ်ဖမ်း deliver ဆိုင်ရုပ်ကလတ်တွေကြီးပဲသွားတွေ့အဲ့ရုပ်ကလတ်တိုင်းရုပ်ကလတ်တိုင်းမှာခုနဩဇာဆိုတာရှိတယ်အဲ့ဒါကိုယောဂိက तू ကဒီရုပ်ကမ္မထမ်းပိုင်းမှာတွေက तू ကသိသိနေတဲ့ခါကျတော့အခုဒီအပိုင်းကိုသွားပြီဆိုလို့ရှိရင် तू ကအဲ့ဒီ ဒီအလုံးလွဲကိုမပြုတ်တော်သေးဆိုတဲ့အတိပ္ပယ်ကိုနားလည်အောင်သူ့ကိုရှင်းရတာလောလောလေးပဲဒီဩဇာဆိုတဲ့ဒီဒီဒီတိမ်မွေးတဲ့ဒုက္ခမယုတ်ကလေးဒီသူကသူ့ကိုတိုက်ရိုက်သွားပြီးတော့တွတ်ထိပြီးတော့လုံနေရတာမဟုတ်ဘူးအလုံးနေရတာကခုနဒီအဘောကခုနဟိုအမြင့်တက်ထားတဲ့ခုနဟိုဖောတဘာယုတ်ပါပါနေရဲ့ပေါ့နော်ဟိုဒီရုပ်ကြမ်းပေါ့ခုနသမင်းတို့ကောက်ဆွဲတို့ဆိုလေဒီအပေါ်မှာပဲကိုကသွားပြီးတော့ထိတွေ့ရနေတာဝါနေတာ ဒီဩဇာယုတ်ကသွားထိပြီးလို့ရတာမဟုတ်အဲ့ဒါကိုတော့ယောဂီကတကယ်ရှုွက်မှာတော့သူကနားလည်ပြီးသားဖြစ်ကဲဒါအဲ့တော့ပြောချင်တာကအဲ့ဒါဒီအာဟာရကကြီးဟိုဂဗရိကာရောအာဟာရောဆိုတဲ့ဒီယုတ်အာဟာရကကြီးတုတုတွေဆိုတာကတော့သူကဒီကမ္မဇယုတ်နဲ့တွေးထိတဲ့အခါမှာကမ္မဇဩဇာကိုလည်းဖြစ်သေးတယ်စိရိတဩဇာကိုလည်းဖြစ်သေးတယ်ဥဒုဇဩဇာကိုလည်းဖြစ်သေးတယ်အာဟာရဇာဩဇာကိုလည်းဖြစ်စေတယ်ဆိုပြီးဒီလိုအာဟာရကဂပတိကာရအာဟာရကဒီခြေသူပြုပုံပေါ့နော် သတိကာရအာရကကျေးဇူးပြုပုံကိုတော့အဲ့လိုနားလည်ရကဲဘာပဲပြောပြောပြောချင်တာကအဲ့ယုတ်တရားထင်ရှားတယ်ပဲထားခုနပြောတဲ့အာဟာရ၄မျိုးထဲမှာခုနကပရိကာရအာဟာရကထင်ရှားတယ်တပိတ္တရာအာဟာရတိတိကဆိုတဲ့အတိုင်းတတဝါတွေဒီဖို့ရန်ဒီကပရိကာရအာဟာရကကျေးဇူးပြုနေတယ်ဆိုရင်ထိုအာရကိုကိုကနားလည်ပြီးဆိုရင်ထိုအာရကိုဖြစ်ပေါ်စေတတ်တဲ့အကြောင်းရင်းကိုမိကရှားရတယ်ရှားတဲ့အခါကျခုနတဏှာနိတဏတဏှာတမှုတရောတဏှာဇာတိတဏှာပဘဝလို့ခေါ်တယ်တဏှာဒီအကြောင်းရင်းဖြစ်နေသွားတွေ့တယ် တွေ့တဲ့အခါကျမှဒီတဏှာကိုတစ်ခါအကြောင်းရင်းဆက်ထပ်လိုက်တော့ဝေဒနာဒီလိုမျိုးနဲ့နောက်ဆုံးမှာတော့ဒါဟိုသင်္ခါရရဲ့အကြောင်းရင်းကအဝိဇ္ဇာဆိုပြီးဒီလိုအရင်ကိုရောက်တာအဲ့တော့အဲ့လိုမျိုးနားလည်အောင်ဒါရှုလို့ရှိမှာဒါပရိသသမုပ္ပါဒေသနာတော်ကိုဒါစတုဋ္ဌနီးလူခေါ်တဲ့တနည်းအားဖြင့်အပြန်ရှုတဲ့ပရိသသမုပ္ပါခုနပတိလောမအလေကနေစားပြီးတော့ဟိုအရင်တန်အောင်ရှုတဲ့နီးကိုယောဂီကနားလည်မှာဖြစ်တယ်အဲ့ဒီရှုခွက်ကိုတကယ်ရှုဖို့ကတော့တကယ်ကြီးတကမာကြီး ဒါတော်တော်တော့ကြိုးစားရမှာပေါ့နော်ပထမနေ့လောက်ကိုအနည်းဆုံးရှုတတ်ပြီးမှဒါရှုရင်တော့ပိုလွယ်ကူတယ်သူ့ကိုစပြီးကန်ရှုမယ်ဆိုရင်တော့ဒါနည်းနည်းတော့ဟိုဆရာသမားနဲ့ချင်းကပ်ပြီးတော့လေ့လာရမယ်ဆိုတဲ့အပိုင်းရှိတာပေါ့ကဲထားအဲ့တော့ဦးဇင်းတို့ဒါကတော့ဟာရဒီပြိဿသမုပ္ပါကိုစတုထနီးအပြင်ဦးဇင်းတို့ချင်းကပ်ပြီးလေ့လာတဲ့အပိုင်းဖြစ်တယ်လို့ဒီနေရာမှာအာဟာရနဲ့ပတ်သက်လို့ဦးဇင်းတို့ဒီနိဒာနဝကတန်ရုံမှာလာတဲ့ဒီအာဟာရ၄ပါးကိုဒီနေ့ပေါ့လေဦးဇင်းတို့ဒါပြောခဲ့ဟောခဲ့ အဲ့ဒါဦးဇင်းတို့ဒီမာဝကတန်ယုံမှာလာတဲ့အာဟာရကတော့ဦးဇင်းတို့ပြောဖို့တော့အတော်ကောင်းတယ်။ဘာဖြစ်လို့ဆိုတော့အဲ့မှာဦးဇင်းတို့ထာဂရာကိုပြန်ဖတ်လိုက်တဲ့အခါကျတော့ခုနဘုဇင်ခုနှစ်ပါးကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားဆိုတော့တတိကိုဖြစ်စေတဲ့အကြောင်းတရားတွေနောက်ဓမ္မဝိသယတန်ဖိုးဇင်တို့ခေါ်တဲ့ပညာကိုဖြစ်စေတဲ့အကြောင်းတရားတွေအနာတကဝရိယကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားအာပီတိကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရား ပတ္တရိကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတမာရိကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားဥပက္ခကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားဆိုဒီအကြောင်းတရားလေးတွေတည်းနာခွင့်ရရင်တော့ဒါယောဂီသူတော်ကောင်းတွေမှာအကျိုးများမှာပေါ့လေဆိုတော့အဲ့အတွက်ကြောင့်ဦးဇင်းတို့အဲ့မာဝကတန်ရုပ်မှာလာတဲ့အာရတုတ်တံကိုတော့ဦးဇင်းတို့အခြေအနေနဲ့အကြောင်းအားအကြောင်းညီညွတ်ခဲ့ပေါ့ဦးဇင်းတို့အဲနောက်တစ်ပတ်ဖြစ်ဖြစ်ဆက်ပြီးတော့ဟောကြားနာကြားကြရအောင်ဒီတစ်ပတ်တော့ပြိဋ္ဌသမုပ္ပါ ဒါကြံတဲ့တတ္တယနီးလို့ခေါ်တယ်အစမှသည်အရင်သူတိုင်အောင်ဇာတိဒရမရဏမဇာတိဒရမရဏမသည်အဝိဇ္ဇာတိုင်အောင်အခုသရုဒ္ဓနီးလို့ခေါ်တယ်အာဟာရကိုမူတဲပြီးတော့တဏှာကနေပြီးတော့ဟိုးအဝိဇ္ဇာတိုင်အောင်တော့ပရိသသမုပ္ပါပရိလောမနီးကိုဟောကြားနာခဲ့ကြပြီးသလိုအလုံးသောသူတော်ကောင်းတွေကလည်းထိုပရိသသမုပ္ပါဒေသနာတော်ကြီးကိုတမ္မာနတိဉာဏ်ပညာပြီးကိုယ်တိုင်မြတ်မောင်သင်္ကောင်သိမြင်နိုင်အောင်ကြိုးစားပြီး ပရိသသမုပ္ပါတန္တရာဆက်ရာကြီးကိုကိုယ်တိုင်ကိုကြလင်းမြန်သောအချိန်အတွင်းတူတောင်းသောကာလမှာဖြတ်နိုင်တဲ့သူတော်ကောင်းများဖြစ်ကြဘုံရာတည်းသာဓုသာဓုသာဓုပါဗျာ